ဒီနေ့ဘုံတရားဟောပါပါနတ်ဖန်တော့ဟောဒီဘုလဲမြို့နယ်ရဲ့ခြေတကွန်းကြီးပါတဲ့သူခုနှစ်တရားစခန်းပွဲဖိတ်ပြင်ထတာရှိတဲ့အတွက်ခုနှစ်တရားစခန်းပွဲနတ်ဖန်သွားမှာခုနှစ်ကြာပါဆိုတော့မသွားခင်လေးဘုံဒီမှာလဲယောဂီတတိလေးရောက်တော့ဘူးဒါကိုတရားဟောတော့ဘူးစီစဉ်စီစဉ်လိုက်တာပါပဲဘုန်းတော်ယောဂီမသိတဲ့အတိုင်းဘုန်းတော်ဒီမှာတော့လူကလည်းစုံတော့ဘာလို့တော့လဲရှင်ပြလဲ ဗမာလူတရားတော်ပွဲဟောအင်္ဂလိပ်လူတရားတော်ပွဲဟောအင်္ဂလိပ်ကနေပြီးတော့တရုတ်လူပြန်အင်္ဂလိပ်ကနေထိုင်းလူပြန်အင်္ဂလိပ်ကနေပြီးတော့ဗီယက်နမ်လူပြန်တဲ့ခါတကဟောရင်လည်း၅ခါလောက်ဟောယူရအောင်ဒါလည်းစုံတော့မြန်မာတွေကြီးပဲတီးတန့်ပေါ့လေဆက်ပြီးတော့ဟောလို့မရဘူးဆိုတော့မြန်မာတွေခေါ်ခွင့်ကြုံတဲ့ခါတော့နာခွင့်ရတော့ပေါ့လေအဲကြောင့်လို့ဘုန်းတော်နေကြီးသေးကိုမသွားခင်မှာယောဂီတင်များတွေထပ်ပြီးရောက်လာရှိတဲ့အတွက်ဒီနေ့ဒါတရား ဟောပြီးတော့သဘောတို့ဒီမြတ်စွာဘုရားတရားတော်ဆိုတာလေပြမတော့အိန္ဒိယနိုင်ငံမှာပေါ့နော်မြတ်စွာဘုရားဆိုတာလေအိန္ဒိယနိုင်ငံသားပါပဲအိန္ဒိယနိုင်ငံမှာပွင့်ပြီးတော့အိန္ဒိယနိုင်ငံမှာပဲအဲဒီမှာပြုတ်ခဲ့တာပေါ့၄၅ပါလုံးသဘောတဲ့တရားတော်တွေကိုဘုန်းတော်လိုက်လိုက်ကျင့်သုံးမယ်နောက်တော့သူရဲ့ဗုဒ္ဓသာသနာသူရဲ့တရားတော်တွေကအိန္ဒိယချင်းဖြစ်တဲ့မြန်မာတို့ထိုင်းတို့ကမ္ဘောဒီးယားလာအိုဗီယက်နမ်တရုတ်ပေါ်ဒီနာကိုရီးယားဂျပန် စသည်ကိုလေပြန့်နှံ့သွားတာပေါ့နော်။အဲသူဟောခဲ့တဲ့အချိန်ကလည်းပဲလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ဟာလွန်ခဲ့တဲ့နှစ်ပေါင်း2500တော့ကဟောခဲ့တဲ့တရားတော်တွေတိပ္ပံတရားတွေဘုရားသာသနာရောက်တော့နေရာပြည့်လဲဘုန်းတော်ကနှစ်ပေါင်း2500မြတ်စွာဘုရားဟောခဲ့တဲ့တရားတွေနှစ်ပေါင်း2500ရှိမြတ်စွာဘုရားဘယ်မှာဟောခဲ့လဲအိန္ဒိယနိုင်ငံမှာဟောတာအဲ့တော့အိန္ဒိယနိုင်ငံမှာမဂရဘာသာနဲ့ဟောခဲ့တာအဲ့ဒီမဂရဘာသာနဲ့မှာဘုန်းတော်က ပါဠိဘာသာပါဠိဘာသာမှာဆန်းရမြန်မာဘာသာတို့ဗီယက်နမ်ထိုင်းဘာသာတို့ဒီလို ပြန်ယူပြီးတော့ကျင့်ကြရတာဟုတ်အဲကျင့်ကြတဲ့အခါကျတော့ရသော်ပြပတိဓမ္မဆန်နောက်ပိုင်းမှာကျတော့ကျင့်ကြတာပုံနဲ့မျိုးမျိုးတွေတော့ဖြစ်လာတာပေါ့နော်ခုခေတ်ဆိုခေါ်နေကြတာပေါ့လေမဟာစီနီးတို့မိုးကုံနီးတို့ဖာအောင်နီးတို့ဆွန်လုံးနီးတို့ကန်ဒီကန်ဒီနီးတို့စသည်ဖြင့်ဒီလိုခေါ်ပြီးတော့မျိုးမျိုးပါနောက်တော့ကိုဝင်ငါနီးစသည်ပေါ့လေခေါ်ပြီးတော့ကျင့်ပြီးတော့နေကြတာပါပဲ အဲတော့အဲ့လိုကျင့်နေတော့ဘယ်နည်းဒီဘယ်လိုကျင့်ရတာလဲလို့မြတ်စွာဘုရားလက်ထက်ကဘယ်လိုကျင့်ကြတာလဲလို့ကိုယ်လည်းစာလည်းမသိစာလည်းမသိတော့ဘူးလေဘုန်းတို့ယောဂီများတော့ကိုယ်လည်းပါဠိစာပေလည်းမသိတော့ပါဠိစာပေလည်းမဖတ်နိုင်တဲ့မြတ်စွာဘုရားလက်ထက်ကဘယ်လိုတကယ်ကျင့်ကြတာလဲလို့ကိုယ်ကတော့မသိနိုင်ဘူးကွဒီလိုပဲဟောနားထောင်ပြီးတော့ပဲကျင့်ကြတာ။ဒါကြောင့်မြတ်စွာဘုရားကဘယ်လိုကျင့်တာလဲဆိုတော့မြတ်စွာဘုရားဒီပါဠိတော်တွေမှာတော့နော်မြတ်စွာဘုရား တရားကျင့်လေးရဆိုလို့ရှိရင်တော့သူကတနေကုန်ကျင့်တာပါပဲမနေ့ဒီမနေ့မိုးမိုးလင်းနေပြီးဆုံးမသွားချိန်မှာအပပေါ့ဆုံးသွားချိန်မှာအပထိုင်မှတ်ဈဉ္ဉံလျှောက်မှတ်လို့သူကတနေကုန်ကျင့်တာပဲထိုင်မှတ်တယ်ဈဉ္ဉံလျှောက်မှတ်တယ်ထိုင်မှတ်တယ်ဈဉ္ဉံလျှောက်မှတ်တယ်လို့ကျင့်တာပေါ့နော်အဲ့တော့တခါညကြတော့ရောတဲ့ညင်ဥယျံတိအောင်ပါပထမညင်ဒီပထမဒီညင်ဥယျံတန်းကောင်ရံပေါ့လေမိုးတောက်ရံလို့တို့ရှိတဲ့ကမှာညင်ဥယျံ10နိုင်လောက်တည်းကလည်းသူက ထိုင်မှတ်သိဉာဏ်လျှောက်ပြီးတော့သူကျင့်တာပါပဲအဲ့ဒီမြင်တန်းကောင်ရံကြတဲ့ခါကျတော့အိပ်ရတဲ့မှာမှတ်တိနဲ့ဝင်ပြီးတော့မိုးလင်းတဲ့ခါကျတော့လည်းပဲ၃နိုင်ကို၄နိုင်လောက်ကျတော့သူထားပြီးတော့ထိုင်မှတ်သိဉာဏ်လျှောက်ပြီးတော့ဒီလိုကျင့်တာပါပဲသူတို့ရဲ့ဒါစာပေထဲမှာမြတ်စွာဘုရားသင်ပေးတဲ့နည်းပြောတာပေါ့နော်ဒါမြတ်စွာဘုရားတုတ်တွေအများကြီးရှိပါတယ်ဒီလိုအထုတ်ပုံအထုတ်နေတယ်ပေါ့နော်အဲ့တော့အဲ့လိုမှတ်တော့ထိုင်မှတ်တဲ့သိဉာဏ်လျှောက်မှတ်တော့ထိုင်မှတ်တော့ ဘုရားဒါပင်မအယုံဝင်လေထွက်လေပေါ့လေမြတ်စွာဘုရားလက်ထက်ကနောက်တစ်ပုံတို့ဟောင်းနာပင်နာဝင်လေထွက်လေနဲ့ဟောင်းနာပင်နာအတူတူပါပဲပေါ့နော်ပင်မအယုံရှုကြတာပေါ့ထိုင်မှတ်တယ်စဉ္ညာရှောင်းမှတ်တယ်ကြွားတယ်လမ်းနဲ့ချတယ်လို့ရှိတော့ခါဒီလိုပဲထိုင်မှတ်စဉ္ညာရှောင်းမှတ်တယ်လို့မဟုတ်သေးဘူးပေါ့သူအကုန်မှားတာပဲဗိက္ခန္တိပရိက္ခန္တိသမ္ပဇနာကာရီဟောတိအာလောကိတိဝီလောကိတိသမ္ပဇနာကာတိဟောတိဝယ်ရှေ့သွားရင်လည်းသွားမှန်းသိရတယ်နောက်ဆိုရင်လည်းသုံးမှန်းသိရတယ်ကြည့်ရင်လည်းကြည်မှန်းသိရတယ် မင်းသိတွေပတာရိတွေသမသနာကာရီဟောတိဆိုလက်ကွေးရင်လက်ကွေးမှန်သိရတယ်ဆန့်ရင်လည်းဆန့်မှန်သိရတယ်သင်္ဃာရိပတ္တသုရဒါရိနေသမသနာကာရီဟောတိသင်္ဃာရိဝေရင်လည်းဝမှန်သိရတယ်ကုံတော့ပေါ့လေမှားရတာပေါ့အဲ့တော့ကကျင်းကျင်ငယ်ဆွနာတာပေါ့လေဒီအကုံတော့မှားတာတဲ့နောက်တော့သရတရအတိတိပီတိခာယိဒေတာယိဒေသမသနာကာရီဟောတိဒေတိဖြစ်တယ်နေတဲ့နေတုတ်တွေဇာဂရိရေဘာတိတွေတွန်းနေပါဝေသမသနာကာရီဟောသူအကုံမှားတာပါပဲမျိုးလုံးဖွင့်တာလည်းမှားတာပိတ်တာလည်းမှားတာကွေးတာဆန့်တာမှားတယ် ဝိရဆန္ဒမှာထိုင်တာထားလည်းမှားတယ်ရရလည်းမှားတယ်လှဲ့တာလည်းမှားတယ်ဝါတာလည်းမှားဆုံးယူတာလည်းမှားတယ်ဝါတာလည်းမှားတယ်မျိုးတာလည်းမှားတယ်အကုန်လုံးလိုက်သူကဒီလိုမှတ်နေရတာဒါမြတ်စွာဘုရားနော်ဒီမှတ်ပုံမှန်နေရတော့တဲ့တနေကုန်ထိုင်မှတ်သိဉာဏ်လျှောက်မှားတာညညမှလည်းသုံးပိုင်းပိုင်းပြီးတော့ညင်ဥယျာမှာထိုင်မှတ်သိဉာဏ်လျှောက်မှားတာတန်းကောင်ကြအဲ့ရတာမှမှတ်သိနဲ့ဝင်ပြီးအဲ့ရတာမိုးလဲလို့ရှင်လည်းမှတ်သိလေးနဲ့ထားပြီးတော့ထိုင်မှတ်သိဉာဏ်လျှောက်မှားရတာတနေကုန်ပေါ့ မှတ်တဲ့အခါမှာလည်းပဲအကုန်ဣရိယာပုတ်တွေမှတ်ရတာဒါကဘုန်းတို့သူတကယ်ဟောတာကလည်းမာသုဒနာတုတ်ရတဲ့ဘုံပြန်ပြတာပေါ့နော်ကုန်မှားတာတဲ့မျိုးလုံးဖွင့်တာလည်းမှားတာစကားပြောတာလည်းမှားတာစိတ်သိနေတာလည်းမှားတာရက်တာလှဲ့တာထိုင်တာသွားတာကိုွေးတာဆန့်တာအကုန်လုံးလိုက်ပြီးတော့မှားတာကြည်တာတွေရှုတာလည်းမှားတာဒါမှတ်ဖို့မှတ်နေပေါ့ဘယ်သွားမှားမှာလဲဆိုတော့ဒီအရိညာကတော့ဝါဒုက္ခမလို့ကတော့ဝါသုံးညာကရကတော့ဝါတောရိပ်တောင်ရိပ်အရိညာကတော့ဝါ ဒုက္ခမူလကရောပါသစ်ပင်ရိပ်သစ်ပင်အောက်တို့သုံးညာကရကရောပါတဲ့ဆင်းညင်တဲ့နေရာမှာတဲ့သွားပြီးတော့သူကရှုရတာတဲ့ဒါသူကရှုပုံရှုနည်းဘလို့ရှုရလဲထိုင်မှတ်တာသိဉ္ဉ္လျှောက်မှတ်တာမြတ်စွာဘုရားပြတယ်အဲ့လိုထိုင်မှတ်တာသိဉ္ဉ္လျှောက်မှတ်တာမှလည်းပဲတနေ့ကုန်ထိုင်တနေ့ကုန်သိဉ္ဉ္လျှောက်ရတာတဲ့အဲ့တော့သိဉ္ဉ္လျှောက်ပြီးပြီးလာဆိုတော့အထူတွေမှာလည်းကိုယ်ရဆန္ဒတာအကုန်မှတ်ရတာတဲ့ဒါမြတ်စွာဘုရားသင်တဲ့နည်းပေါ့နော်အဲ့တော့ဘယ်မှာမှရလဲဆိုတော့တော်လဲတောင်းလဲစိတ်ညင်တဲ့နေရာမှာသွားမှားတာတဲ့ ဒါကတော့မြတ်စွာဘုရားတကယ်ကိုသင်တဲ့နည်းပေါ့လေဒါမှမဟုတ်လည်းမြတ်စွာဘုရားပြိမာဆန်သားနောက်ပိုင်းကျတော့လည်းပဲဘုံတော်ဒီပါဠိတော်ထကရာတွေနဲ့ဆရာတွေလည်းသင်တော့မျိုးမျိုးတွေဆိုတော့ခုတော့လည်းမျိုးမျိုးမှတ်နေကြတာပေါ့နော်ဘာတချို့လည်းပဲတရားမှတ်တာမှာဉာဏ်ဉာဏ်လျှောက်ကြမလို့ဒီထဲမှာထိုင်မှတ်တာပြီးတော့ရွတ်လည်းမိုးစိုးမိုးကုတ်စဝိုင်းနဲ့တွဲပြီးတော့ပြတယ်ဒါဝယ်လည်းမှတ်တယ်ပြုတ်တယ်ဆိုတော့ဘာတော့ပုံစံနဲ့မျိုးမျိုးနဲ့ချပြတာပေါ့လေခုတော့ဘုံတော်ဒီမှာထိုင်နေဉာဏ်လျှောက်တာထွေထွေမှတ်တာတော့မဟာစီနီးလို့ခေါ်တာပေါ့လေမဟာစီနီးလို့ မဟာသီဆရာတော်ဘုရားကြီးနဲ့ဘုန်းကြီးသီလုံးဆရာတော်ဘုရားကြီးတို့သူတို့ဒီပင်မအာယုန်တွေကတော့ပေါ့လေဝင်လေထွက်လေစားပေါ့ဖောင်းတာပိန်တာရှုခိုင်းတာဒါပဲကွဲတာပါပဲကျန်တာကတော့အတူတူပါပဲပေါ့လေအဲ့တော့ဘာလို့ဒီဆရာတော်ကြီးတွေကဝင်ဟိုဒီဖောင်းတာပိန်တာစားဝင်လေထွက်လေရှုရတာလေဆိုတော့ဝင်လေထွက်လေရတော့နှာခေါင်းကလေးဟိုဘုံတော့လေးကိုရှုရတာဟုတ် လေကိုရှုရတဲ့ခါကျတာမန်ပုဂ္ဂိုလ်တွေကဒီလေကိုရှုတဲ့ခါမှာလိုက်ပြီးရှုဖို့မလွယ်ဘူးပေါ့အဲ့တော့ one back ကတော့ကိုထင်ရှားတာဟုတ်အဲ့တော့ခန္ဓာကိုယ်တစ်ခုလုံးကလည်းကိုယ်ကတရားရှုလို့ရတာဟုတ်ခန္ဓာကိုယ်တစ်ခုလုံးရလဲဆို one back လည်းရှုလို့ရတယ်ကြောလည်းရှုလို့ရတယ်ရင်ဘက်လည်းရှုလို့ရတယ်ဟောလာဘုံတို့ပခုံးလည်းရှုလို့ရတယ်ခေါင်းလည်းရှုလို့ရတယ်နောက်တော့တခါလည်းဆက်လည်းရှုလို့ရတယ်အကုန်လုံးရှုလို့ရတာမျက်စိလည်းရှုလို့ရနှာခေါင်းခြေထောက်လည်းရှုလို့ရတယ်လက်လည်းရှုလို့ရတယ်ဘာလို့လဲဆိုခန္ဓာကိုယ်လုံးကဝိပဿနာရှုလို့မရတဲ့နေရာမရှိဘူး အဘောထဘနာဘဖိုင်းနာတယ်ဆိုဖိုင်းနာတယ်ရှုရတယ်ကြောအောင်တယ်ဆိုကြောအောင်တယ်ရှုရတာဟုတ်ယမအောင်တယ်ဆိုယမအောင်တယ်ရှုရတယ်ခေါင်းကိုက်တယ်ဆိုကောက်တယ်ရှုရတာဘိုင်းနာတယ်ဆိုဘိုင်းနာတယ်ရှုရတယ်တခါတည်းဒီလက်ပင်ရောအောင်တယ်ဆိုအောင်တယ်ရှုရတယ်ချောင်းနာနာတယ်ကိုက်တယ်ကိုက်တယ်ရှုရတော့ခန္ဓာကိုယ်တစ်ခုလုံးကတော့ဝိပဿနာမဒီမရှုရတဲ့နေရာလို့မရှိဘူးအကုန်ရှုရတာဟုတ်အဲ့တော့ရှုရတော့ဖောင်းတာပိန်တာရောမှားတာတော့ဘာမှမှားပါဘူးဒါမှမဟုတ်လည်းတချို့ကြတော့လည်းပဲစာပေမသိတာတို့သဘောတဘာမသိတဲ့ခါကျဖောင်းတာပိန်တာရှုတာကိုပဲဘုရားဟော မဟုတ်ဘူးလို့လို့ပြောတာလည်းရှိတာပေါ့နော်ဒါကတော့ကိုကဒီလိုပြောရဆိုရင်လည်းပဲသဘောသဘာဝသိမှာကိုခန္ဓာကိုယ်ကြီးတစ်ခုလုံးကမြတ်စွာဘုရားခန္ဓာကိုယ်တစ်ခုလုံးကဝိပဿနာရှုဖို့အကုန်လုံးခန္ဓာကိုယ်ထဲမှာဘယ်နေရာမှာဘုံတော့ဒီခန္ဓာ၅ပါးရှိတာရူပခန္ဓာဆိုတာရုပ်ခန္ဓာကြီးခေါ်တာကိုဝေဒနာခန္ဓာဆိုတာခံစားမှုပညာခန္ဓာဆိုတာမှတ်သားမှုသင်္ခါရခန္ဓာဆိုတာစိတ်တော်တိုက်တွန်းမှုဝိညာဏခန္ဓာဆိုတာသိမှုတဲ့ခန္ဓာ၅ပါးရှိတာဒါရုပ်နဲ့နည်းနည်းပြောမယ်ဆိုရင်တော့ရုပ်နဲ့နာပေါ့ရုပ်အလုံးရှုတာပဲနာအလုံးရှုတာပဲတရားသဘောကတော့ အဲ့တော့ယုတ်ထဲမှာမှဘုရားယုတ်28ပါးရှိတယ်ဒီ28ပါးရှိတဲ့အခါကျတော့ဒီနိဗ္ဗာန်ယုတ်28ပါးရှိသွားတယ်အနိဗ္ဗာန်ယုတ်ဆိုတာကအမှန်တော့အဲ့ဒါတွေကစာလို့ရပြောတာပေါ့တကယ်တော့ဘုန်းတို့ယောဂီများသိထားဖို့ကတော့ယုတ်မှန်တဲ့များဒီမိမိခန္ဓာကိုယ်တစ်ခုလုံးဒီဝိပဿနာရှုလို့ရခုနအနိဗ္ဗာန်ယုတ်10ပါးတရားကယုတ်28ပါးခွဲတဲ့အခါကျအနိဗ္ဗာန်ယုတ်ဆိုတာ तू က तू ကယုတ်ကိုသဘောပေါ်မှုတ်ဘူးဆိုတဘာဝကိုပြောတာတွေပေါ့ရုပ်လို့28ပါးလို့ပြောပြမယ်လို့အနိဗ္ဗာန်ယုတ်28ပါးကို တချို့ဘုန်းကြီးကဝိပဿနာမရှိအောင်လို့ပြောတာအဲ့ဒီအနိဗ္ဗာန်ရောက်ဆိုတာကဘာလို့လဲဆိုတော့သောသောကကသူကရုပ်မမြည်ဘူးဘာကြောင့်လဲဆိုတော့သူ့ကိုရုပ်သဘောကိုရဖြစ်နိုင်တဲ့သဘောကိုရှင်းပြတာပေါ့နော်လက္ခဏာရုပ်တော့ဘာလို့စသည်ပေါ့လေဒီရှင်းပြတဲ့အတွက်ဓမ္မကတော့အဲ့ဒါအဲ့လိုမပြောဘဲနဲ့ဘုန်းတော်ဒီခန္ဓာကိုယ်တစ်ခုလုံးကိုဝိပဿနာရှုရတာလို့နားလည်သွားရင်တော့ရှင်းသွားတာပါရူပခန္ဓာဆိုတာရူပဆိုတာရုပ်ခန္ဓာဆိုတာကအစုဝေးခေါ်တာဟုတ်ရုပ်အစုဝေးတဲ့ရုပ်စုဝေးဆိုတာက မျက်လုံးလည်းရှုရတာနားလည်းရှုရတာနှာခေါင်းလည်းရှုရတာပါးစပ်လည်းရှုရတာလျှာလည်းရှုရတာခေါင်းသပင်လည်းရှုရတာပဲအကုန်လုံးပါတော့ခန္ဓာကိုယ်မှာလက်သေးခြေသေးစပြီးတော့အကုန်လုံးခန္ဓာကိုယ်တစ်ခုလုံးကရှုရတာအဲ့တော့ခန္ဓာကိုယ်တစ်ခုလုံးရှုရတာနံတရားမှန်တယ်များအတိလေးမှန်တယ်များရှုရတာဆိုတော့ယုံနဲ့နဲ့ပြောမှဆိုရင်ယုံနဲ့နာပေါ့ခန္ဓာ၅ပါးပေါ့ရင်တော့ခန္ဓာ၅ပါးပေါ့နော်ဒါကတော့ဖုံးဖို့နိကတော့ယုံနဲ့နဲ့ပြောရင်တော့ယုံနဲ့နာနဲ့ယုံဆိုတာကဘာလဲခန္ဓာကိုယ်ကြီးကိုပြောတာ နာဆိုတာကအတိတရားလေးကိုပြောတာအဲရုပ်အလုံးနာအလုံးကိုရှုရတာပဲခန္ဓာအနေနဲ့ပြောမယ်ဆိုတော့ခန္ဓာ၅ပါးတဲ့ရူပခန္ဓာဝေဒနာခန္ဓာသင်္ညခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာခန္ဓာ၅ပါးရှုရတာပဲအာရဏအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့12ပါးတဲ့ဓာတ်အနေနဲ့ဆိုလို့ရှိရင်တော့18ပါးရှိတယ်ခန္ဓာဖွဲ့လို့ရှိရင်တော့ဘုန်းတို့သစ္စာဖွဲ့လို့ရှိရင်တော့သစ္စာ၄ပါးတဲ့အဲ့တော့သစ္စာ၄ပါးမှာလည်းဘုန်းတော်တိကျတမညာပြောလိုက်လို့ရှိရင်တော့ရောဒသစ္စာနိဗ္ဗာန်ဆိုတာကအဲဒီဝိပဿနာရှုလို့ရတာမဟုတ်ဘူးနော် အဲ့တော့တကယ်ရှုရတာကတော့ဘာလဲခုနကတော့ဘုန်းတို့ဒုက္ခသစ္စာနဲ့သမုဒိယသစ္စာပေါ့ဒုက္ခသစ္စာနဲ့သမုဒိယသစ္စာကိုပြန်ခွဲလိုက်တော့လေသူခန္ဓာ၅ပါးကိုပြောတာပါပဲခန္ဓာ၅ပါးကိုဒုက္ခသစ္စာသမုဒိယသစ္စာပြောခန္ဓာသစ္စာ၄ပါးရှိတော့မကသစ္စာဆိုတာတော့ကျင့်ဖို့အတွက်လမ်းကြောင်းကိုမကသစ္စာဆိုတာကျင့်ဖို့အတွက်လမ်းကြောင်းနိဗ္ဗာန်ဆိုတာကခြုံငင်းရဆိုတော့နိဗ္ဗာန်ကတော့ဝိပဿနာရှုလို့မရဘူးမကသစ္စာလည်းကျင့်နဲ့ကျင့်တဲ့တရားကိုအဲ့တော့ဒီသစ္စာ၄ပါးထဲမှာဘုန်းတို့က သမုဒိယသစ္စာနဲ့ဒုက္ခသစ္စာသစ္စာနှစ်ပါးကိုလောကိသစ္စာလို့ခေါ်တာပေါ့လောကိသစ္စာနှစ်ပါးရှုလို့ရတယ်ဆိုအဲလောကိသစ္စာကိုပြန်ခေါ်လိုက်တော့ခန္ဓာ၅ပါးပဲရတာပါပဲခန္ဓာ၅ပါးပဲရှုရတာပေါ့ဒါအနေနဲ့ပြောဆိုလို့ရှင်တော့တတိတကြီးဆက်ချက်ပါတဲ့ခန္ဓာအနေနဲ့ဆိုလို့ရှင်တော့ဒီခန္ဓာ၅ပါးအာယတနာနေလို့ရှင်တော့12ပါးတဲ့ဒါပါပဲသစ္စာအနေနဲ့ဆိုသစ္စာ၄ပါးကိုအဲ့ဒါတကယ်ဝိပဿနာရှုတာတော့သစ္စာနှစ်ပါးဆိုတော့ကတော့လောကိသစ္စာခေါ်တာပေါ့လေဒါပါပဲဒါရှုရတာတဲ့ဝိပဿနာရှုရတယ်ပြောတာပေါ့နော် တော့ဝိပဿနာဆိုတာကတော့အကုန်ရှုရတာတဲ့နော်အကုန်ရှုရတာကံကံအကုန်ရှုရတာဖြစ်တဲ့အတွက်ဟောင်းတာပိန်တာကိုတရားနည်းမမှန်ဘူးဘုရားနည်းမကြဘူးလို့ပြောမှဆိုရင်ဒါစာမသိတဲ့ပုဂ္ဂိုလ်သို့မဟုတ်စာနားမလည်တဲ့ပုဂ္ဂိုလ်ပေါ့ဒါပါပဲစာကိုမသိတဲ့ပုဂ္ဂိုလ်စာကိုနားမလည်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဟိုတချောင်းဆွဲနဲ့ပြောတာလို့ဒီလိုပြောရခန္ဓာကိုယ်ကအကုန်ရှုလို့ရတယ်အဲ့မှာဥပမာကိုဘိုင်းနာပါရဲ့မရှုဘဲနဲ့လုံးမလို့ယောဂီမှာကိုဘိုင်းနာပါရဲ့ဘိုင်းနာတာဘိုင်းမရှုလို့ဘယ်ရှုမှာတော့ မြတ်စွာဘုရားထင်ရှားတဲ့နေရာရှုရတာနာတဲ့နေရာရှုရတာဟုတ်ဘိုင်းနာတယ်ဆိုတော့ဘိုင်းနာတယ်ရှုတာလေကြောအောင်နဲ့ကြောအောင်နဲ့ရှုတယ်အဲ့တော့ခန္ဓာကိုယ်တစ်ခုလုံးကွက်ရှုလို့မှမရတာဘူးစွန်းစားတာလည်းပဲစားတဲ့နေရာမှာစွန်းစားတာဝါတာယူတာမြူတာရှုရတာမြတ်စွာဘုရားသူ့ဉာဏ်နဲ့သူကြည့်တဲ့ဈဉာဏ်တော့သွားနေတော့သွားနေတယ်သိရတာဆိုတော့သွားနေတဲ့နေရာမှာစားတာရှုလို့မရဘူးလေသွားနေတော့ကသွားနေရှုရတယ်ကြွားတယ်လမ်းနဲ့ချတယ်ဆိုတော့ဒါသွားနေတဲ့ခါကျကြွားတာလမ်းနဲ့ချတာထင်ကြတယ်သူရှုတာပေါ့ရက်တော့ရက်တဲ့ခန္ဓာကိုယ်ရဲ့ထင်ကြတယ်ရက်တာရှုတယ်ထိုင်တော့ခန္ဓာကိုယ်ထင်ကြတော့ထိုင်တာရှုတယ် ဝေးဆန်းတယ်ဆိုတော့ဝေးတာဆန်းတာတင်ရတဲ့တို့ဝေးတာဆန်းတာရှုတယ်မျက်လုံးဖွင့်တာပိတ်တော့လည်းမျက်လုံးဖွင့်တာပိတ်တာရှုတယ်နော်အဲ့ဒါဒါသူ့အနေထားရသူလိုက်ရှုတာအော်ထိုင်မှတော့ထိုင်မှတော့ကကြထိုင်နေတဲ့ကကြတော့ကိုကဝင်လေထွက်လေပဲရှုနေကြမလို့ဝင်လေထွက်လေရှုလေရပါတယ်ဒါတော့ဘောနာပင်နာရှုလဲရှုလို့ရတာပဲလေဒါပေမဲ့ကိုရှုတာကရှုပုံရှုနည်းမှန်ဖို့လိုတာပေါ့နော်ရှင်မြငယ်တုန်းကတော့ဘုန်းတို့ဖေးမေးဘုန်းကြီးများ သူတို့ကဒီဆရာတော်ဥပညာသောတာဆိုတာကမဟာသီသာသနာရေးတာကိုသွားပြီးတော့ဒီနာဒီဟင်္သာမရွာသားတိပေါ့လေဟိုမဟာသီရေးတာမှာသွားပြီးတော့တရားရှိပြီးတော့ပြန်လာတဲ့အခါကျဒီနာဒူရင်အောင်ဆိုရေလမောရွာနာမှာသူတရားပြတော့လောကီ600 900လောက်ဆရာတော်ကြီးနဲ့သင်္ကန်းတွေဝေကြတရားရှင်တွေဝေကြလူပွားတွေနဲ့အာရုံကြ600 900လောက်ပဲရှင်မြတ်ရဲ့အဖေကြီးမိကြီးကလည်းအဲ့မှာသူတို့ရဲ့သားသမီးတွေအကုန်လုံးခေါ်တာပေါ့သူသားနဲ့သမီးနဲ့ခေါ်တာသူတို့ပစ္စည်းဥစ္စာတွေအကုန်ပေးပြီးတော့မှအဲ့ဒီဆရာတော်ဥပညာသောတာထံမှာပဲသူက ဘုန်းကြီးသီလရှင်ဝတ်ပြီးတော့အဲ့မှာတရားအထုတ်ကြသူသားသမီးတွေကိုရင်သီလရှင်တွေဝတ်ပြီးအထုတ်တော့အဲ့တော့သရုပ်ပညာဆိုတာဖောင်းနာပိဏာနဲ့ပြတာပေါ့ဒါပါဖောင်းနာပိဏာနဲ့ပြနောက်တစ်ခါရုပ်ပညာဆိုတာလည်းဘယ်လိုကြောင်းကြောင်းတော့မသိဘူးပေါ့လေရှင်များတော့မသိပါဘူးနောက်ပြန်သူကလူကိုလဲသွားတယ်လူဘွားနဲ့ပဲနေတာပေါ့လေအိမ်တော်တော့မပြုတ်ပါဘူးဘာမှမပြုတ်လူဘွားနဲ့နေပြီးတော့ပဲဘုန်းကြီးလိုပဲနေသွားတာပေါ့လေသူဝိနည်းသက်ခါဖို့တော်လည်းများတန်တဲ့ရှိလို့တော့မသိအိမ်တော်လည်းမပြုတ်ဘုန်းကြောင့်မှနေပြီးတော့ပဲနေသွားတာပါပဲအဲ့တော့ရှင်များရဲ့ဖေးဘုန်းကြီးလည်းပဲဘုန်းကြီးပြုတ်ပြန်ငါးပါးလိုက်ကြတော့ဒီ ကျွမ်းမင်သာသနာ့ရတာဆရာတော်ကြီးဥက္ကဏမဆိုတော့ပြန်တော်မူတယ်ကျောင်းနဲ့ဘုန်းကြီးပြန်တော်ဒီရောက်လာတာပေါ့လေအမေကြီးကလည်းပဲဒီမှာတရက်ချံပွားနဲ့ပါလာသူသားသမီးတွေကတော့ရှင်ပြအမေနဲ့ဦးလေးများအတော်များတယ်သူတို့လူထွက်ပြီးလူဘွားမှာဆက်ပြီးအိမ်တော်နေပါလေကြာကြတာပေါ့လေဒါမလို့ဘေးဘုန်းကြီးကဒီမာသီဆရာတော်ဘုရားကြီးရဲ့တပည့်ဆရာတော်ပညာတော်တာနဲ့အာထုတ်တာကိုလည်းသူသိတယ်မှာဟိုအားရကျင်တဲ့တလောက်ရှိလို့နေမှာလေဝေဘူးဆရာတော်ကြီးနဲ့လည်းသူအာထုတ်တာပေါ့ရွှေပုံမှာသူဝူဆိုင်နဲ့အာထုတ်တော့ အဲ့တော့ဘုံတို့ငယ်တုန်းကတော့ကျောင်းသားဘဝနဲ့သူကဝင်လေထွက်လေနဲ့ပြတာပေါ့နော်သူကတော့ဗဏီနဲ့ပြန်လဲအားထုတ်တယ်တော့မသိအရှင်မြတ်တို့ကျောင်းသားဘဝကတော့သူကအိမ်မပြန်သေးဘူးဆိုအိမ်မပြန်ခင်မှာပေါ့လေကျောင်းသားကျောင်းသားအဲ့တော့ကတော့ဒီမှာတန်းကျောင်းလည်းမရှိတော့ရှင်မြတ်ကျောင်းသားကျောင်းသားတွေကအဲ့မှာအိမ်ပြန်ကနေကြတော့ဂုံလုံးဘုရားရှိခိုးရတာဟုတ်အဲ့မှာဂုံလုံးရှိခိုးရရှိခိုးကြောပြီးတော့မှတရားလည်း15မိနစ်လောက်ထိုင်နိုင်ဝဲတရားမိနစ်20လောက်ထိုင်ရအရှင်ဘုရားကတော့လေးဘွားလည်းအဲ့လိုထိုင်ခဲ့တဲ့ခါနဲ့ပူးပူးထိုင်ကြကြည့်တာခွင်းသူများတွေပြန်လဲမပြန်မနဲ့ထိုင် အဲဒီတော့ဝင်လေထွက်လေပဲရှိရတာပါဘုံကတော့ငယ်ကတော့ဝင်လေထွက်လေနဲ့ပဲရှုခဲ့တာပေါ့နော်ပြီးတော့နောက်တော့သာသနာ့ရေးသာသနာ့ရေးဘာတွေတွားတော့လဲဘုန်းတော်ရေးဘာတွေတင်ပြီးတော့နောက်တော့ဥပဒနာရှုဖို့ဆုံးဖြတ်တော့လဲဘုံကတော့ဝင်လေထွက်လေနဲ့ပဲရှုဖောင်းတာပဲနဲ့ရှုပေါ့ကိုယ်စာရနားလည်ထားတော့အခန္ဓာကိုယ်ကြီးရှုတာပဲလေခန္ဓာကိုယ်ရဲ့အဖြစ်ပြက်ကိုမြောင်ရှုတာဆိုတော့ကိုရှုတာမှန်လို့ရှိရင်တော့ဖောင်းတာပင်တာရှုရှုဝင်လေထွက်လေရှုရှုပဲဝင်လေခုနကလို့တသတသပင်တကပြောတဲ့ ဆံမင်းမွင်းချင်းခြေသက်လက်သက်လေးပဲရှုရှုပါလို့ဆိုတော့စာပေထဲမှာတော့သူကပြထားတာရတော့ဒီတရားရကြတဲ့ခါမှာအမျိုးမျိုးရှိတာပေါ့လေပထမဆုံးတော့သူတို့ထင်ရှားတဲ့အာယုံကိုတချို့ဆိုရင်ဘာမှဘိက္ခုနေပြုတ်ပြီးတော့ဗရာစာရာတို့ဒီကိတာခေါ်ရမီလို့ဆိုပေါ့လေဗရာစာရာကိတာခေါ်ရမီလို့ဆိုရင်လည်းသူတို့ရဲ့ဇာတ်ကြောင်းတွေဆိုလို့ရှိရင်သူဘိက္ခုနေပြုတ်ပြီးတဲ့ခါကျတော့ရေလေးကြည့်ပြီးတော့ဩပထမရေလေးစီးသက်ဒုတိယရေတတိယရေဘောရဆိုတာဒါဆင်ပဲမီးကြည့်ပြီးတော့ဩမီးစီကလည်းပဲညှိမ့်သွားတာမီးသားလေးကုန်တော့ညှိမ့်တာပဲလို့ ဒီလိုမီးတွေရေတွေကြည့်ပြီးတော့သူကခန္ဓာကိုယ်ရဲ့ဖြစ်ပျက်ကိုကြည့်လိုက်တဲ့အခါကျတော့ဖြစ်ပျက်ကိုမြင်ပြီးတော့ပဲအာသဘုံနဲ့ယန္နာမကြီးဖြစ်သွားတာ哦ယန္နာမကြီးများကြည့်ဆိုရင်လည်းပဲဒင်းညာလျှောက်ပြီးတော့မှပဲဩမိုးလိုက်ဒီပင်မလိုက်တာအာတော်လည်းမကုန်သေးဘူးဆိုပြီးတော့အာသူလှဲမယ်လို့သူ့အဲ့ရတယ်မှာလှဲချလိုက်ကမှခြေောက်ကသူ့ကမှအဲသူ့ရဲ့ကြမ်းမြန်လွတ်သွားတယ်ခေါင်းနဲ့သူ့ရဲ့ဒီသူ့ခေါင်းနဲ့မထိသေးခင်ရဲ့ရှားမှာတဲ့ခေါင်းနဲ့ အဲသူ့ရဲ့ဟိုခေါင်းထဲလည်းမထိသေးဘူးသူ့ရဲ့ရှောက်ကလည်းကြမ်းမြန်လွတ်သွားပြီးတော့ထိုင်တယ်လည်းမဟုတ်ဘူးလက်ညံတော့လည်းမဟုတ်သွားတယ်လည်းမဟုတ်ရောင်းတယ်လည်းမဟုတ်နဲ့ဣရိယာပုတ်၄ပါးလွတ်ပြီးတော့မှရှင်နာကုရမေကြီးကရဟန္တာဖြစ်သွားတယ်ဆိုတာဟုတ်အဲ့တော့ဒီလိုဘုန်းတော်ကနာဂသမလာမထေဘောလေနာဂသမလာမထေဆိုတာလည်းပဲဒါသူလည်းဆုံးမကြသွားမှတဲ့မြေသမီးလေးတယောက်ကကြည့်တယ်မြေသမီးလေးယောက်ကနေတာသူတွေ့တာပဲကနေတွေ့တော့ဩကတယ်ဆိုတာလည်းဝါယောတတ်ပဲဒီကလေးမှလည်းကနေတာဝါယောတတ်လှုပ်ရှားနေတာပဲကဲဥတာ ဝါယောဓာတ်မလှုပ်ရှားတော့ရင်တော့ तू သေးတာပဲလို့အဲ့ကလေးမလေးရဲ့ဝါယောဓာတ်ဘောမှာ तू အာယုံပြုသူ့ရဲ့ယုံနာဓမ္မတွေကို तू ရှုလိုက်မှတည်းသွားရင်ပဲရှင်နာဂတမနာဂတမလာမထေးသွားဉာဏ်ဖြစ်သွားတာတဲ့သူဒီလိုဥစ္စာပေးတယ်မှာနောက်တဲ့တချို့လည်းပဲဘုန်းတော်ဒါဒီရှင်သာမဏေနဲ့ဘုန်းကြီးနဲ့တော်ရဲမှာသွားရင်မှတ်တယ်ပေါ့လေရှင်သာမဏေရဲ့အာသုဘလောင်းအောင်တွေ့တဲ့အခါကျအာသုဘရှုရင်တဲ့သူကတခါတည်းအဲဇံရတာဒါကိုဆက်ယူလိုက်တဲ့အခါကျအနာဂံဖြစ်သွားတာဒါသူ့ဆရာကိုလည်းပဲ သူတကလှမ်းပင်လိုက်တော့သူ့ဆရာကလည်းအာသုဘရှုပြီးတော့မှအဲ့ဒီမှာဒီရှုလိုက်မှတန်းတော့အနာဂံဖြစ်သွားတာတဲ့အာသုဘကိုဒါခြေတည်ပြီးတော့အာသုဘကိုရှုပြီးတော့ဖြစ်ကြတာဟုတ်အဲ့တော့မြတ်စွာဘုရားကိုတော်မြတ်ကြီးကိုယ်တိုင်လည်းကိန္တုကောပမတုတ်တန်ဆိုတာဒီလိုပေါ့လေရန်တော်တပါးမရှင်းလို့ပေါ့လေရှင်ဘုရားတဲ့ဒီလိုရန်တော်တပါးမေးကြည့်တယ်ရှင်ဘုရားဒီဘယ်တရားတွေရှုမှတ်ပြီးတော့ရံမြင်ဆင်းကြတာလဲဆိုတော့တချို့ဘုရားကိုယ်တော်ကြီးကပြောတယ်ခန္ဓာ၅ပါးယုံ nant တရားတွေရှုပြီးတော့ရံမြင်ဆင်းကြတာနောက်တစ်ပါးတော့လည်းပဲနော် ဒီခန္ဓာ၅ပါးယုံနာတရားမဟုတ်နဲ့ဒီသင်္ခါရသဘောတရားတွေအလုံးစုံသင်္ခါရသဘောတရားတွေရှုမှတ်ပြီးတော့ဉာဏ်မြင်စင်ကြတာတပါးကြတော့လည်းပဲခန္ဓာပေါ်လေးဓာတ်ကြီးလေးပါးကိုရှုပြီးတော့ဉာဏ်မြင်စင်ကြတာတဲ့ဓာတ်ကြီးလေးပါးတဲ့ခန္ဓာ၅ပါးတဲ့အလုံးစုံသဘောတရားတွေရှုပြီးတော့ဉာဏ်မြင်စင်ကြတာတချို့ကြောင့်လည်းပဲဒီခန္ဓာအာယတနာသဘောတရားတွေရှုပြီးတော့မှာပေါ့လေဒီနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာလို့ဒီလိုဖြေတာပေါ့လေယန္တာကြီးလေးပါးပေါ့နော်ဓာတ်ကြီးလေးပါးရှုပြီးတော့ယန္တာဖြစ်တာရှိတယ်ခန္ဓာ၅ပါးယူပြီးတော့ယန္တာဖြစ်တာရှိတယ်နောက်တော့ဘုန်းတို့ ဖြစ်သမျှသင်္ခါရသဘောတရားတွေဖြစ်ကြည့်ပြည့်ကြည့်ပဲလို့အာလုံနဲ့သင်္ခါရသဘောတရားရှိဖို့ရဟန္တာဖြစ်တတ်ရှိတယ်တဲ့နောက်အာရဏသဘောတရားတွေရှိဖို့ရဟန္တာဖြစ်တတ်ရှိတော့အဲ့ကိုတော့မရှင်းလို့မြတ်စွာဘုရားသွားလျှောက်တော့မြတ်စွာဘုရားသင်ဟာပေါ့ပင်ကိုမမြင်ဘူးတဲ့ပုဂ္ဂိုလ်လို့တဲ့ပေါ့ပင်မြင်မှုတဲ့ပုဂ္ဂိုလ်ကခါရဲမီးလောင်ငုတ်ကြီးကိုမီးလောင်တတ်တဲ့အချိန်မှာသွားပြီးတော့ပေါ့ပင်သွားပြီးတော့ကြမီးလောင်ငုတ်ကြီးပေါ့ပင်ပေါ့ပင်ဆိုတာမီးလောင်ငုတ်ကြီးလို့ထင်တာအဲ့တော့ပေါ့ပင်နဲ့အသီးသီးနေတဲ့ကပေါ့ပင်ဆိုတာရဲရဲလို့ထင်တာပေါ့ပင်တွေ ဒီအပွင့်ပွင့်တဲ့အခါကျပေါက်ပင်ဆိုတာရေးရေးလို့ထင်တာပေါက်ပင်တွေအသီးသီးနေတဲ့အခါကျလည်းပေါက်ပင်ဆိုတာတွဲလျားလို့ထင်တာပေါက်ပင်တွေအရွက်တွေကောင်းနေတယ်လည်းပဲပေါက်ပင်တွေကဆေးရင်ဆိုသလိုသူပေါက်ပင်မမြင်ဘူးတော့မြင်ဘူးတဲ့ချိန်လေးမှာဆွဲမှတ်ထားတော့ဟိုပေါက်ပင်ဆိုတာကတော့ခဏလေးအသီးသီးအပွင့်နေတဲ့ချိန်ကျနေရဲနေတာပေါ့အသီးသီးတဲ့အခါကျအသီးတွေကတွဲလောင်းတာရွက်တွေကောင်းတဲ့ရွက်တွေကဖားလာကြတာပေါ့လေမီးလောင်တဲ့အခါကျတင်းကိုကြည့်လို့ဖြစ်နေတော့အဲ့တော့မမြင်ဘူးတဲ့ပုံကောင်များကတော့မီးလောင်တဲ့ချိန်မှာမြင်တော့ပေါက်ပင်ဆိုတာမီးလောင်ကိုကြည့်နေတူတယ် အဲ့တော့ပေါက်ပင်တွေအသီးသီးနေတဲ့အချိန်မှာတွေ့တော့လည်းပေါက်ပင်ဆိုတာတခြားပင်လိုပဲအသီးအသီးတွေကတွဲလျောင်းတဲ့အဲ့ဒါလို့တဲ့ပေါက်ပင်အပွင့်ပွင့်နဲ့ညီရဲနေတာပေါက်ပင်ကရွက်တွေဆိုတာပေါက်ရွက်တွေနဲ့ထူပြစ်နေတာလို့ဒီလိုတကားလည်းမမြင်ဘူးတဲ့ပုံကများမြင်မှုတဲ့ချိန်လေးပေါက်ပင်ဆိုတာဒီလိုမှတ်ပြီးတော့ပြောတာလို့ပဲတဲ့သင်ဟာခုနမိမိဉာဏ်မြင်မစင်ကြဘူးတဲ့ခါကျတော့ဉာဏ်မြင်စင်ကြဘူးတဲ့ဉာဏ်တာပုဂ္ဂိုလ်များရဲ့ပြောတာကိုသင်ကမယုံဘူးဖြစ်နေတာတဲ့အဲ့ဉာဏ်တာပုဂ္ဂိုလ်တွေကသူ့ဟန်သူတိုင်းတန်နဲ့သူတို့ဟန်သူတို့သူတရားသိပြီးတော့ သူတို့စင်ကြယ်ကြတာတဲ့သူတို့ကသူစင်ကြယ်သွားတာဆိုတော့သူတို့ကတော့ဘုန်းတော်ခုလောကသမမုတ်ကုန်ဒီမာစီကြီးတဲ့အဲခုနလိုပဲလေဒီမုတ်ကုန်ကြီးတို့မာစီကြီးတို့ဖာအောင်ကြီးတို့ဝေငါကြီးတို့ကန်ဒီကြီးတို့အမျိုးမျိုးပေါ့လေမျိုးအားထုတ်တော့ရှင်ဘုရားကတော့မြတ်စွာဘုရားတရားတော်ရပဲဘယ်ဘယ်နည်းနဲ့မအားထုတ်အားထုတ်ဘာတရားတွေသိတယ်ပဲမေးပါဘာကြောင့်လဲဆိုမုတ်ကုန်ကြီးနဲ့အားထုတ်လို့မားတယ်ဆိုရင်မမှန်သေးဘူးမာသီနည်းနဲ့အားထုတ်တယ်မားတယ်ဆိုရင်မမှန်သေးဘူးဂွေငါနည်းနဲ့အားထုတ်လို့မားတယ်ဆိုရင်မမှန်သေးဘူး ။ဘာလို့ဆိုသူအားထုတ်တဲ့ကံမှာဘာသိတာလဲဒါကတော့အခြေခံကြဆုံးပေါ့။ဒါမှမဟုတ်ကုသိုလ်ကံမှာတော့လူသားတွေကဥပါဒံဆိုတာကိလေသာတွေကပေါ်တဲ့ခါကျတော့သူကအမှန်တော့တရားဆိုတာကတော့ကိုယ်ကဥပါဒံဖြုတ်တာပဲ။ဒါပေမဲ့ဥပါဒံမပြုတ်ခွင့်နဲ့ဥပါဒံဆွဲသွားတာပေါ့။ဆရာဆွဲငါဆွဲကြောင်းဆွဲရိတ်တာဆွဲငါနီးဆွဲဆိုပြီးတော့တခါတည်းဒီဥပါဒံဖြုတ်ရမှာဥပါဒံမပြုတ်ခွင့်နဲ့ပိုဆွဲသွားတဲ့ခါမှာပိုပြီးတော့ဘောကမှာကြက်တည်းဖြစ်တာ။ဆရာဆွဲကြောင်းဆွဲအဲ့တော့ဘုန်းတို့ဒီ တရားဆိုတာကတဲ့ရွေချက်ကဘုံတော့ဥပါဒံဖြုတ်တာပဲကိုယ့်ရဲ့တဏ္ဍာမရှိတဲ့တဏ္ဍာမာရဒိဋ္ဌိတွေဖြုတ်တာပဲဖြုတ်တော့မဟုတ်ကိုမာသီနည်းနဲ့အာထုတ်လို့တဲ့မာသီနည်းနဲ့အာထုတ်လို့မမှန်ဘူးပြောပြောနေတာကတော့ဒီမမှန်သေးဘူးပေါ့လေသူကအာထုတ်တဲ့တော့ဘာအကျိုးရတယ်လဲဒီလိုမေးမှမှန်တာပေါ့နော်အာထုတ်တဲ့အတွက်မဟုတ်ကိုနည်းနဲ့အာထုတ်တယ်လည်းပဲသူ့ရဲ့အတိအကဘာတွေကောင်းတာလဲဆိုတာပါသတိသမာဓိတွေဘယ်လောက်ကောင်းတယ်လဲကိလေသာတွေဘယ်လောက်ပယ်နိုင်တယ်လဲမာသီနည်းအာထုတ်တဲ့ပုဂ္ဂိုလ်များလည်းပဲ ကိလေသာတွေဘလောက်ပယ်နိုင်တယ်အသိတွေဘလောက်ကောင်းတယ်လဲလို့အဲ့ဒီအသိကိုပေါ့ဒါကတော့ပို့ပြီးတော့ဖျားနီးလန်းကြတာပေါ့နော်အဲ့လိုမဟုတ်ဘဲနဲ့မောဂုံနေနဲ့အာထုတဲ့ပုဂ္ဂိုလ်လည်းမာသီနဲ့အာထုတာကိုနီးမမှန်ဘူးလို့ထင်တာဒါတွေကအပိုလို့လို့ထင်တာအဲ့ဒါဟိုတနေ့ကပဲပေါ့လေဒီရိတ်တာနဲ့သွားပြီးတော့ဘုန်းကြီးတို့ကမောဂုံနေနဲ့သွားပြီးတော့အာထုတာတဲ့ဒီဘာတွေမှာပေါ့ဟိုရှင်များတော့ထိုင်းမှာရှိတာပါထိုင်းမှာရှိနေတော့သူဥပန်သူပဲသွားပြီးတော့တရားထုတ်ပါဆိုသူကမောဂုံ ဒေသတစ်ခုရွေးပြီးတော့သွားပြီးတော့အားထုတ်တာပေါ့လေရှင်မရတော့ဘာပဲအားထုတ်အားထုတ်ရှင်မရတော့ကျင်နေပြီးသားပါပဲတရားထုတ်တယ်ဆိုတော့ကောင်းတဲ့လုပ်တွေပေါ့ဒါမှမဟုတ်သူကပြန်လာတဲ့ခါကျတော့ရှင်မရတဲ့အေးဆရာတော်ကတရားဟောတဲ့ခါကျတော့ပြောတယ်မြတ်စွာဘုရားလက်ထက်ကတော့ ပါရမီလက်တကယ်ကောင်းလို့ပေါ့လေမညဘုံညာနဲ့ရအောင်လို့ကျိုးသားပန်းသားအားထုတ်ကြတာမှန်ပြီမလို့ခုခေတ်မှာလူတွေကပါရမီမကောင်းတော့မာဇီနီမျိုးနဲ့အားထုတ်တာလည်းလူတွေကဒါမရနိုင်တဲ့အကြောင်းပြောတာတဲ့ဒါနဲ့အဲ့လိုပြောရသူပြောတော့ရှင်မရလည်းပြောရရှင်မရမရနိုင်တော့လည်းရနိုင်တဲ့ပုံကမရှိဘူးလားလို့ပြောလိုက်ပေါ့ မြတ်နဲ့တော့ဦးတော့မဟုတ်လေမြတ်နဲ့တော့ဦးဆိုရင်မြတ်စွာဘုရားသူတရားတော်တွေပဲနေ့ပဲချင်းကမှအကန့်အသတ်နဲ့ဟောခဲ့တာတော့မရှိပါဘူးသူကပြောတာကပါရမီလည်းညံ့လာတဲ့အတွက်တဲ့လူတွေကဝီရိယလည်းညံ့လာတဲ့အတွက်ဒီလိုမုတ်ပုတ်နည်းနဲ့အလွယ်နည်းနဲ့ပဲအသင့်တော်တာတဲ့ဒီလိုခက်ခက်နည်းနေနဲ့မရနိုင်တော့ဘူးတဲ့ညနေတော့ဆိုရှင်များလည်းပြောတော့ညနေတော့ဆိုဒီမှာလာဦးရောက်ပြီဆိုလို့ရှင်ဒီမှာဝါရင်ခါတကလာထုတ်လို့ရှင်6လလောက်အားထုတ်တာလို့ဒါတွေသမီးတွေပြစ်ပြီးတော့အကုန်လုံးလည်းအိမ်တွေလည်းပဲအကုန်လုံးပေးဆောင်ပြီးတော့မှလာတော့ အဲ့လိုပုံကိုယ်တွေရောမရှိဘူးလားလို့မရနိုင်တော့ဆိုတော့ရနိုင်တဲ့ပုံကိုယ်တွေရှိနေတော့အဲ့တော့ဒီလိုနီးနဲ့ခက်ခက်ခက်ကျင့်လို့မရတော့ဘူးလို့ပြောရင်တော့ဘုရားဟိုစော်ကားတော့ကြာနေသေးတာပေါ့နော်ဟိုဒီလိုနီးအလွယ်နီးနဲ့မှငါတို့ပြတဲ့နီးနဲ့ပဲမှန်သွားတာဒီအခက်နီးတွေကမရနိုင်တော့မဖြစ်နိုင်တော့ဘူးဆိုရင်တော့ဒါမြတ်စွာဘုရားတောင်စော်ကားတယ်လို့တချို့စကားတွေကပါလာတာပေါ့နော်မြတ်စွာဘုရားမဖြစ်နိုင်မနဲ့လေသူတရားတော်တွေကိုမဟောခဲ့ပါဘူးလေသူကတော့တတ္ထာဝီရိယကျင်ညာတဲ့ဗราဏိငါတရား၅ပါးနဲ့ပြည့်စုံနေသည်ဖြင့် ဒီတရားတွေရမလို့ဟောတာကိုအဲ့တော့ခုခေတ်ထဲမှာလူတွေလည်းပါရမီဉာဏ်တွေရော့သွားတဲ့အတွက်ဝိရိယလည်းရော့သွားတဲ့အတွက်ဒီလိုခက်ခဲခြင်းလောက်တာအပေါ်လို့ပဲမရနိုင်တော့ဘူးလို့ပြောရင်လည်းဒါဟိုမြတ်စွာဘုရားသားတော်လုံးနေပြီမြတ်စွာဘုရားတော်မှာဒါစော်ကားသူလိုဖြစ်သွားတာပေါ့နော်မရနိုင်တော့လို့ဒီစကားမျိုးပြောခဲ့တာမှန်လို့ရှိရင်ပေါ့နော်ဒါမျိုးအခုရှိတာကတော့ကိုယ့်ရဲ့ပါရမီလို့ဆိုတာကိုလုံးကြတာပဲဆိုရင်တော့ပုံမှန်ပါတယ်ပေါ့နော်ဟိုဘာကြောင့်မဟုတ်ကုန်နေနဲ့ပါရမီရှိလို့သူကလည်းတက်နေတယ်မှာထိုင်ပြီးတော့သင်ညာလျှောက်တာလည်းဒါသူ့ပါရမီရှိသလောက်လောက်တာ သူရတာပါပဲဒီလိုနည်းနဲ့ခက်ခဲတနေကုန်လုံနိုင်လဲကောင်းတာပါပဲဆိုရင်တော့ပုံမှန်တော့မရနိုင်တော့ဘူးမဖြစ်နိုင်တော့ဘူးဒါတွေကမြတ်စွာဘုရားဆက်ကပဲဖြစ်နိုင်တာပါပဲဆိုရင်တော့ဒါတွေကဘုန်းတို့ပြောနေသာသနာတော်စော်ကားတာမြတ်စွာဘုရားတော်စော်ကားတဲ့ဒီလိုဖြစ်လာတဲ့အနေအထားမျိုးရှိတာပေါ့နော်ဒါကတော့ဒါတချို့ဟောတာပေါ့ပဏမရကြီးဓမ္မဂရိကကြီးဆရာတော်တွေကလည်းဟောတာရှိတာပေါ့လေတရားဆိုတာဘယ်မှာသွားရှုရှုတဲ့ကိုရှုရလို့ရှိရင်ရတာပဲတဲ့ရိတ်တာသွားပြီးတော့ ဝါပြီးတော့မမှတ်ဘဲနဲ့ထိုင်စင်းသားနေဘယ်နဲ့လုံးမလဲဒါဆိုရင်ဒါဘုန်းတို့တော်တော်ကိုဟိုပါဠိစာပေမှာတော်တော်တက်ကြွပြီးတော့ပေါ့နိမြန်မာနိုင်ငံမှာလည်းဒါနည်းနည်းလေးရမှာလက်ဟောနေတဲ့ဆရာတို့ရဲ့ပြောတဲ့စကားပေါ့နော်တော့အဲ့ဒီစကားလေးလည်းကြည့်ကြည့်ပေါ့လေဘုန်းတော်တရားရှုရတယ်ဆိုတာကပထမဆုံးတတိသမารီဖြစ်ဖို့ကလိုသေးတာဟုတ်ဘယ်မှာရှုရှုဆိုတာကမရှုရတဲ့ငသိန်းတဲ့တရားဘာမှတတိသမารီလည်းမရှိတဲ့ပုဂ္ဂိုလ်တယောက်ကိုဘယ်မှာရှုရှုရှုခိုင်းလို့ဖြစ်မလားရှင်များတို့ဘုန်းကြီးတွေတောင်မှဘာမှအိမ်တော်သားမှုမရှိဘူး ဘာမှရှင်မြတ်မှာစီးပွားလည်းမရှိဘူးကားလည်းမရှိဘူးရှင်မြတ်မှာကားလောက်တဲ့စီးပွားရေးလည်းမရှိဘူးဈေးရောက်တဲ့စီးပွားရေးလည်းမရှိဘူးအရှင်မြတ်မှာဘာအလုံးုံစိတ်ုံမှလည်းမရှိဘူးရှင်မြတ်တို့တောင်မှတရားရိပ်တာမသွားခင်တော့မရှုတတ်ဘူးဒါရှင်မြတ်တို့ကိုယ်တိုင်လေဒီလိုသာသာသာသိတာပဲခန္ဓာငါးပါးယုံနာတရားတွေသာသိတာပဲကိုဒီလိုသာသိတာပဲဘာမှတမာရီဆိုတာနားတော်မလဲဘူးယုံနာဓမ္မတွေဆိုတာနားတော်မလဲစာရတာသိတာပဲခွဲတတ်တာဗောလေစာရတာခွဲတတ်ဘုန်းတော်ကအဘိဓမ္မာကြီးလည်းသင်ရတော့ ဒါပေမဲ့တရားရှိပါသလားတော့ဘာအဆုံးသဘာမှတ်နဲ့ဘယ်မှမစားတတ်ဘူးဒါရှင်မြတ်တို့ကိုယ်တိုင်လည်းဖြတ်တန်းခဲ့ရတာလေရှင်မြတ်တို့စားရလဲတာမန်လိုပဲစားတာပဲဒါပေမဲ့ဘုန်းကြီးဆိုတော့ဘာပဲပြောသင်ကြီးကလေးသင်ထားတော့တာမန်နဲ့တော့ပုဂ္ဂိုလ်တော့ကိုရောကြီးဟိုညင်တာညင်သူညင်မှုရတယ်ရှိတာပေါ့လေဒါမလို့ရှင်ပြားတို့လည်းဖြတ်တန်းခဲ့ရတာပဲလေတရားဆိုတာဘယ်လိုမှတ်မရှင်ပြားတို့လည်းပဲတရားမလို့ဒီတိုင်းမှမသွားခင်တော့ဘာမှမမှတ်တတ်ဘူးစားလည်းမမှတ်တတ်သွားလည်းမမှတ်တတ်ဒီလိုပဲတာမန်ပဲသွားတာပဲလေသွားတော့တရားဣဒ္ဓသွားပြီးတော့ဒီဝိပဿနာကို သွားရှုတော့မှဘုန်းတော်သတိသမารီတွေဖြစ်သွားတော့မှယုံနဲ့ဓမ္မတွေအဖြစ်ပြက်ကိုတွေ့သွားတော့မှဩသတိသမารီနဲ့သွားတယ်ဆိုတာဒီလိုပဲကိုထိုင်နေလဲကွာထိုင်မှန်းသိတယ်ထနေလဲထမှန်းသိတယ်သွားနေလဲသွားမှန်းသိတယ်စားနေလဲစားမှန်းသိတယ်အဲ့ဒီလိုမှတ်တတ်သွားမှလည်းပဲဟိုကတကားလဲစိုင်းလဲမှတ်တတ်တာသွားရင်လဲမှတ်တတ်တာပြောရင်လဲမှတ်တတ်တာမလွယ်နဲ့မပြောတော့ဘူးဒါကတော့မှတ်တတ်ပြီးသွားမှရိတ်တာသွားပြီးတော့တကယ်ပွားများလို့မှတ်တတ်သွားမှဝန်တတ်တာအဲ့တော့ဘာမှမမှတ်တတ်သေးတဲ့ပုံကိုယ်တွေကိုတရားဆိုတာရိတ်တာသွားမှလား ဘယ်မှာမှမကိုမတက်လို့ရင်ရရိတ်တာသွားပြီးတော့ထိုင်ပြီးစဉ်းစားနေဘာလို့မလို့တဲ့ဒါတွေကအတော်ကိုစော်ကားတာသာသနာကိုတော်စော်ကားမြတ်စွာဘုရားတော်စော်ကားဘာကြောင့်လဲဆိုတော့ဘုန်းတော်ရီမြတ်စွာဘုရားရဲ့တရားတော်ရာကတရကံဝစိတ်တံတရကံစိတ်တံဤပဒနာတိတရောတံဝစိတ်တံတရောတံစိတ်တံဤပဒနာတိဝိကိတံဝစိတ်တံဝိကိတံစိတ်တံဤပဒနာတိအဲ့ဒါတရားကမိမိတဏ္ဍမှာလောဘဖြစ်နေလို့လောဘဖြစ်မှန်သိနေတတိဒေါသဖြစ်နေလဲဒေါသဖြစ်မှန်သိနေတတိတဲ့ စိတ်တွေပြန်လွင်နေလဲပြန်လွင်နေမှသိနေတတိတဲ့ဒီကဘုံတော်ကစိတ်ကိုရှုတာရှုနေတော့ပြန်လွင်နေတယ်ဆိုတာလည်းပဲဘုံတော်ကပြောကြည့်ဒါအဲ့ဒီဆရာကြီးကသူစတတ်ပေလည်းကြီးပဲလေစိတ်တွေပြန်စိတ်တွေထိုင်စင်းတာနေဘယ်နဲ့လုံးမလို့တဲ့ဒီဥဒိစ္စဆိုတာကယန္တာဖြစ်မှပဲပယ်နိုင်တာယန္တာလုံးဝဖြစ်မှပယ်နိုင်တော့တဏ္ဍပုဂ္ဂိုလ်အနာဂတ်တော်မှသိမှုတော့စဉ်းစားမှုကရှိနေရှုနေသေးရဆိုတော့အဲ့တော့ဒီလိုကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတာခန္ဓာကိုယ်ရှုခြင်းဝေဒနာရှုခြင်းစိတ်မျိုးမျိုးကိုရှုခြင်း မြင်တာကြားတာတွေရှုခြင်းဆိုတာဒါဝိပဿနာ၄ပါးသီပ္ပံတရား၄ပါးပေါ့နော်ကာယဝေဒနာစိတ်တ္တဓမ္မာတဲ့ကာယခန္ဓာကိုယ်ရှုခြင်းဝေဒနာကောင်းတဲ့မကောင်းတဲ့ဟာတွေရှုခြင်းစိတ်ကိုမျိုးမျိုးကိုရှုခြင်းဒါတွေကတရားပဲအဲ့ဒါထိုင်ပြီးတော့စဉ်းစားနေရဆိုတော့ထိုင်ပြီးတော့တော့အာယုံလွတ်ပြီးတော့ဘယ်သူမှစဉ်းစားတော့မရှိပါဘူးဒါမဲ့လို့ဒီသတိသမารီကအာမကောင်းတဲ့ကကြကိုကမှတ်နေမှတ်တဲ့ပြန်ပြန်သွားလိုက်ရှုလိုက်ဒီလိုပဲရှိတာပါပဲပေါ့အဲ့တော့တရားရည်တော့သွားပြီးထိုင်စဉ်းစားနေဘယ်နဲ့လုံးမလို့ဘူးနဲ့သူပြောတဲ့စကားကြည့်ပါအောင်ပေါ့နော် တရားကြီးသာသွားပြီးတော့ထိုင်သင်းသားကနေဘယ်နဲ့လုံမတော့နဲ့ဆိုတော့အဲ့တော့ဘုန်းကြီးတွေရန်တန်ဃာတွေတဲ့သာသနာနှစ်ပေါင်း2500ရှိလာပြီမြတ်စွာဘုရားတကားတွေကိုစာတွေသင်တာတဲ့စာသင်တယ်ဆိုတာလည်းဒီလိုလိုကအရှင်တော်ကတော့မြတ်စွာဘုရားတရားတော်တွေကိုသင်ကြတာပါပဲပေါ့နောက်တော့ဒီသီဘောမင်းကြီးပါတော်မူသူသွားတဲ့ခါကျတော့ဒီအင်္ဂလိပ်မင်းကအုပ်ချုပ်တာကိုအင်္ဂလိပ်မင်းကအုပ်ချုပ်တဲ့ခါကျဘာပဲပြောပြောလေအင်္ဂလိပ်မင်းဆိုတော့မြန်မာမင်းတို့လောက်တော့လောက်တော့အာမပေးတော့ဘူးသာသနာသူတို့ပေးတဲ့တော့ပေးတာပေါ့လေအဲ့လိုအာမပေးတဲ့ခါကျတော့ဒီ ဆရာတော်တွေနဲ့လူကြီးသူမတွေကအဲ့တော့ဒီဘာပဲပြောပြောဘုန်းကြီးစိတ်ဝင်တော့ဆောင်းမွေးစနစ်တွေစပြီးတော့တည်ထွင်တာပေါ့လေနော်ဆောင်းမွေးစနစ်စတည်ထွင်တော့သိမကြသေးပါဘူးအဲ့တော့ဆောင်းမွေးစနစ်တွေစနစ်တွေစတည်ထွင်ပြီးတော့စာတွေသင်လိုက်တဲ့ခါကျနောက်ဆုံးကျတော့ဘုန်းကြီးတွေကဒီမကျင့်တော့ဘဲနဲ့ဆောင်းမွေးစနစ်တွေတော့အများကြီးဝင်သွားတာပေါ့စာတွေသင်တဲ့ဆောင်းမွေးတွေအောင်တဲ့ဘွဲဘွဲတွေဘယ်နှခုရတာတို့ဒီလိုတွေပေါ့လေဘုန်းတို့ဒီသာသနာကကလောဘရတမောဟလျှော့ချတာမမာနတွေလျှော့ချတာကိုရှိတာတော့ပါ ဂုံတော်ကကိုရှိတဲ့ဂုံတော်မှာနှိမ့်ချပြီးတော့နေရတာအခုကျတော့ဘုန်းကြီးတွေကြောင်းမြန်ဖြစ်ကုန်တာဘွဲတွေဘယ်နှခုရတာလူတွေကလည်းပဲအဲ့လိုဘွဲတွေဘယ်နှခုရမှထင်ကြီးတယ်ဆိုတော့ဘုန်းတော်သာသနာမြတ်စွာဘုရားဟောခဲ့တဲ့တရားတော်တွေနဲ့ခုလူတွေလောက်ကျင့်သုံးနေတဲ့ကျင့်သုံးမှုတွေအများကြီးကွာဟပြီးတော့အများကြီးဝေးကွာသွားပြီခေါ်တာပေါ့နော်မြတ်စွာဘုရားသာသနာလောဘဒေါသမောဟကိုပယ်ချတာလောဘဒေါသမောဟတရားတွေကိုဒါလည်းပယ်ချပြီးတော့မာနတရားတွေကိုဖိနေရတာအခုတော့လောဘဒေါသမောဟတရားတွေကို ပယ်ချတာမဟုတ်တော့ဘဲနဲ့တဲ့နော်ဒီဆံပွဲတွေဂုံတွေကိုအများကြီးတင်ပြမှလူရလည်းအထင်ကြီးတယ်ဆိုတော့စဉ်းစားကြည့်လေမြတ်စွာဘုရားသာသနာကနေရာနိကတဲ့သံဃာဝဆင်းမှာထွတ်မြောက်အောင်လို့သူ့ရဲ့တရားတွေရဲ့သစ္စာလေးပါးတရားတွေမကင်ချက်ပါအကျင့်တရားတွေနော်ဝဇင်တရားဘောဇင်9ပါးတဲ့ဗောဓိဝကတရား39ပါးတဲ့နော်နိဗ္ဗာန်တရားတွေလောကုတ္တရာတရားတွေဒါအနှစ်သာရတွေကိုအဲ့ဒီအနှစ်သာရတွေကိုမရောက်တော့ဘဲနဲ့လူတွေကဒီလမ်းကူးလက်မှာပဲလမ်းပြောင်ရောက်ဘုံကြီးတွေလည်းပဲ လမ်းခုလတ်မှာပဲဒီလိုစာမွဲတွေနဲ့ပဲပြုလုပ်ပြီးတော့ကျင့်လည်းမကျင့်တော့မကျင့်တဲ့ပြင်မှာကျင့်တဲ့ပုဂ္ဂိုလ်လည်းအားမပေးတော့ဘူးပေါ့လားပါကိုကမကျင့်တော့ဘာလို့ဆိုတော့သူများလည်းအားမပေးတော့ဘူးကိုကမကျင့်လို့ကျင့်တဲ့လူအားပေးရင်လည်းတော်သေးတာပေါ့လေကိုကလည်းမကျင့်တော့ဘူးတဲ့ကျင့်တဲ့ပုဂ္ဂိုလ်လည်းပဲအားမပေးတော့ဘူးဒီလိုဖြစ်သွားတာပေါ့နော်လွယ်မအမှားမကြီးလည်းပြောပြောလာတာပေါ့နော်ပြောလာတော့ဘုန်းဆိုလို့ရင်ကတော့ခင်ဗျားတော့ဘယ်သူမှမထိခိုက်ပါဘူးသူကျင့်သူနည်းနဲ့သူတဲ့တော့ကျင့်တာတော့ဘယ်သူနဲ့ကျင့်ချင်းမကျင့်ချင်းပုံတော့တော့မပြောလို့မကျင့်တဲ့ပုဂ္ဂိုလ်လည်းမကျင့်လို့သူမကျင့်ချင်းမကျင့်နဲ့ပေါ့ ကျင်တဲ့ပုဂ္ဂိုလ်ကလည်းမကုတ်နေနဲ့ကျင့်ချင်းမာသီနေနဲ့ကျင့်ချင်းဖောင်းနေတဲ့ပဲကျင့်ချင်းတဲ့နော်အဲ့တော့ဘယ်နည်းနဲ့ပဲကျင့်ချင်းပေါ့လေကျင့်နေကြတဲ့ပုဂ္ဂိုလ်နဲ့ကျင့်လို့ရဒါမလို့ဘုရားနီးအမှန်ကိုတော့သိထားဖို့လိုတာပေါ့ဘုရားနီးအမှန်ဆိုတာဘာလို့လဲကျင့်ရမှာလဲတနေကုန်ထိုင်ပြီးတော့ရှုရမယ်သင်္ညာလျှောက်ပြီးတော့ရှုရမယ်အဲ့တော့ဒီကုန်ထိုင်ပြီးရမယ်သင်္ညာလျှောက်ရှုရမယ်အဲ့တော့ညညမှာလည်းပဲဘုံတော့ည9နာရီ10နာရီထိုင်ပြီးတော့ရှုရမယ်သင်္ညာလျှောက်ရှုရမယ်ညမှာအိယာဝင်တော့အမှတ်ကလေးနဲ့ဝင်ရမယ်မနေ့ပုံလေးတော့လည်းပဲထိုင်ပြီးတော့ရှုရမယ်သင်္ညာလျှောက်ရှုရမယ် အဲ့ဒါရှုအောင်ထိုင်တဲ့အခါမှာလည်းဖောင်းတာပိန်တာဝင်လေခက်လေဆိုပင်မအင်ကိုစူးစိုက်ပြီးတော့ရှုရမယ်စဉ္ညာချောက်တော့ကြွားတာလန်းတာခြားတာအရေကိုစူးစိုက်ပြီးတော့ရှုရမယ်အထွေတွေကြောက်လည်းပဲစားရင်လည်းဝါရမျိုးတာယူတာခွန်တာအစအကုန်လုံးရှုရမယ်ဝေးတာဆန်တာထိုင်တာထားတာမျိုးလုံးဖွင့်တာရက်တာလှည့်လိုက်လေရှုရမှာဒါဘုရားနည်းမှန်တယ်ပဲအဲ့လိုရှုမှသာတယ်လည်းဘုန်းတော်ကဒီပေါ်မှာသတိသမารီတွေကဲ့နေပြီးတော့ယုံနဲ့နမာရီအဖြစ်အပျက်ကိုမြင်နေတာကိုတဲ့နော် ရုံးနာနာမတွေရဲ့ဖြစ်ပျက်ကိုတွေ့မှသာလျှင်လည်းပဲမိမိရဲ့ဒီပေါ်မှာဆွဲလန်းတဲ့တဏမာရဒိဋ္ဌိတွေပယ်နိုင်တာတဏမာရဒိဋ္ဌိတွေပယ်နိုင်မှလည်းပဲဘုန်းတော်ကဆင်းရဲကင်းမှာတဲ့အဲ့လိုမှမဟုတ်နဲ့အတိလေးနဲ့ပဲတဲ့အတိလေးနဲ့ဆိုတော့အတိမကောင်းတဲ့ချိန်ဆိုလို့ရှိရင်တော့ဆင်းရဲဆိုတော့ဝင်နေသေးတာကိုဝင်နေတာသိကြလေနော်အဲ့တော့ဘုန်းတော်ဒီယုံနဲ့ဓမ္မတွေရှုတယ်ဆိုတာကယုံနဲ့ဓမ္မတွေအဖြစ်အပျက်ကိုမြင်မှုရွေပြီးရှုတာကိုရှုတော့ထိုင်ပြီးတော့လည်းရှုရမယ်၊သင်ညာလျှောက်ပြီးတော့လည်းရှုရမယ်။တတိသမားတွေကောင်းမှ လေးသမားတွေကောင်းမှယုံနာတွေရဲ့ဖြစ်ပျက်ကိုမြင်နိုင်မှာယုံနာတွေရဲ့ဖြစ်ပျက်ကိုမြင်နိုင်မှာတဏှာယုံနာတွေပေါ်မှာနော်လိုချင်တဲ့တဏှာယုံနာတွေပေါ်မှာမိမိတို့ကတကယ်ဂုံယူဝင်ကြတဲ့မာနအဲ့ဒီပေါ်မှာဆွဲမသွားငါယုံငါနာနဲ့ဆွဲလိုက်တဲ့ဒိဋ္ဌိတဲ့ဒီတဏှာမာနဒိဋ္ဌိတွေဘုံတော့ပယ်မနိုင်ပါဘူးတဏှာမာနဒိဋ္ဌိတဏှာမာနဒိဋ္ဌိတွေပယ်နိုင်ပါလေဆင်းရဲလုကင်းပါအဲ့လိုမှမဟုတ်ရင်မိမိရဲ့ယုံနာတွေပေါ်မှာတွေ့တာမှုတွေတဲ့ဆွဲလမ်းမှုတွေငါပဲသူပဲလို့ထင်နေလို့ရှင်တော့ ဒါမိမိရတကားတဲ့ဝမ်းနည်းမှုတွေပူဆွေးမှုတွေငိုကြွေးမှုတွေဒါတွေကဘတော့မှကင်းသိမှာမဟုတ်ဘူးလေရှင်များတို့တွေယောဂီတို့တွေတဲ့ယနေ့ပူဆွေးရတာငိုပူဆွေးရတာငိုကြွေးရတာဝမ်းနည်းရတာစိတ်မကောင်းဖြစ်ရတာဘာကြောင့်လဲဆိုတော့ခုနဒီယုံနာနဲ့ပါးတွေပေါ်မှာနေသတုကအနတ္တလို့သိချာမထင်လို့ပဲပေါ်တာပါအဲ့တော့မထင်တဲ့အခါကျတော့ဂုံယမှုတွေဝါကြွားမှုတွေတစသည်လည်းအများကြီးပေါ့နိဖြစ်နေရတာတဲ့ဒါတွေ သေချာသိဖို့ဆိုရင် ရှုရမှာတဲ့ထိုင်ပြီးတော့ရှုရမှာသင်္ညာချောက်ရှုရမှာရှုတဲ့ခါကျလည်းဘယ်လောက်ပြန်ရှုရမလဲဒီယုံနဲ့ဒီတရားတွေဒီငါငါဆိုတာဘာမှမရှိဘူးတဲ့ယုံနဲ့နာပဲရှိတာနာဆိုတဲ့တရားလေးကသွားကျင်နာလာကျင်နာစားကျင်နာတောက်ကျင်နာထိုင်ကျင်နာထကျင်နာယုတ်တရားကြီးကနေပြီးတော့ဒါတွေလိုက်ပြီးတော့သွားပြီးရတာစပြီးရတာထိုင်ပြီးရတာထပြီးရတာကြွေးပြီးရတာဒါပဲအဲအဲ့ဒါမှငါဆိုတာဘာမှမပါဘူးတိနေတယ်ဆိုတဲ့ဒီတိနေတာလေးကဘာလဲတိတယ်ဆိုတဲ့တရားလေးကလိုက်ပြီးတော့တိနေပြတာက ဝိညာဉ်တဲ့ဝိညာဉ်နဲ့ခန္ဓာဆိုတာအတိတ်ကလိုက်သိပေးတာဟိုအဲ့တော့ယူဝခန္ဓာတဲ့ယူဝခန္ဓာဆိုတဲ့ယုတ်တရားကြီးကခန္ဓာကယုတ်နဲ့ယုတ်နေနဲ့ပြောမှဆိုရင်တော့၂၈ပါးပေါ့အချုပ်နဲ့ပြောရင်တော့မဟာဘုတ်၄ပါးပထဝီအဘောတိသောဝါရဆိုမဟာဘုတ်ကြီး၄ပါးမဟာဘုတ်ကြီး၄ပါးမဟာဘုဒ္ဓဆိုတာထင်ရှားတဲ့ယုတ်ကြီးပေါ့အဲ့တော့ယုတ်ကြီးထဲမှာထင်ရှားတဲ့ယုတ်ကြီးဆိုတာဘာလဲအာပထဝီအဘောတိသောဝါရပထဝီဆိုတာမြေယုတ်တဲ့သံမင်းမွင်းချင်းခြေသေးလက်သေးခန္ဓာကိုယ်ကြီးဒါတွေအကုန်လုံးဒါပထဝီယုတ်တွေခေါ်တာပေါ့နော် အာဘောယုတ်ဆိုတာကရေယုတ်တဲ့ဝါယောယုတ်ဆိုတာကလေယုတ်ပေါ့နော်ပေသောယုတ်ဆိုတာကမီးယုတ်တဲ့အဲ့တော့ခန္ဓာကိုယ်ကြီးထဲမှာဘုန်းတို့တွေယနေ့သွားလာနိုင်တာစားတောက်နိုင်တာခါရကုတွေသွားနိုင်တာတွေတဲ့မသိတော့တာငါလို့ထင်တာပါတော့မသိတော့ငါလို့ထင်တာငါကုတွေသွားတာငါစားတာငါမျိုးတာငါရေတောက်နေတာငါလန့်နေတာငါကြွနေတာလို့ထင်တာဟုတ်တကယ်ဝိပဿနာရှုကြည့်လိုက်တဲ့ခါကျတော့ဒီယုတ်နဲ့နံနဲ့နံဆိုတဲ့တရားလေးကနေပြီးတော့သွားကျင်တာနာကျင်တာထိုင်ကျင်တာ ထိုင်နေတာထကျင်တာ၊ကွေးကျင်တာ၊ဆက်ကျင်တာဆိုတရားလေးကနေပြီးဥဆောင်ပြလိုက်တဲ့ရုပ်တရားကြီးရတယ်လိုက်လှုပ်ရှားရုပ်တရားထဲမှာခုနကပါလေဝါရောယုတ်တဲ့လေယုတ်ပေါ့လေယုတ်ကရှိတဲ့အတွက်ကြောင့်မလို့ခုစကားပြောလို့ရတာပေါ့ရှင်မြတ်ခုစကားလို့ပြောလို့ရဆိုတာလေယုတ်ရှိတာဟုတ်အရှင်မြတ်လေရနေပြီးတွန်းပြတဲ့အခါကျအတန်တွေထွက်တာပသက်တွေကပွင့်လာတာနော်အရှင်မြတ်လက်လှုပ်လို့ရတာချောက်လှုပ်လို့ရတာဝေးလို့ရတာဆန်းလို့ရတာထိုင်လို့ရတာထားလို့ရတာဒါလေရှိတဲ့အတွက်ကို လေရှိတဲ့တော်ပေါ်မှာဘုံတို့ဆွမ်းစားလိုက်ပြီးဝါတယ်မျိုးတယ်ဆိုမသိတော့ငါလို့ထင်တာတကယ်တော့အဲ့စိတ်တရားနေပြီးတော့ဖြစ်တော့အိမ်မှာနေလေယုတ်ကနေပြီးတော့ဝါကျင်တဲ့သူဆိုမောင်းတောင်းတာလည်းထုတ်ကြိတ်ပေးနေတာပေါ့လေယုတ်ကနေကြိတ်ပေးရတာအဲ့တော့တကယ်တော့မျိုးကျင်တဲ့ဆိုတော့လေကိုလေကနေပြီးတော့တွန်းပေးတာပေါ့အဲ့ဒါရောက်သွားတာရောက်သွားတော့အဲ့ဒီမှာရောက်သွားတယ်ဆိုတော့တေတော်ဆိုတော့မိတက်ကနေတကယ်ရတမရကောင်းကောင်းမကောင်းကောင်းအစိမ့်စိမ့်ကြက်ကြက်သူကမိတဲ့ချက်ပေးတာပေါ့ မီးတွေပိုမသွားရအောင်တဲ့ဘာလို့အာပေါ်တဲ့ရေဓာတ်ကနေတကယ်သူ့ကိုတကယ်အဲ့ရေရေတွေကတောက်ပေးရတာရေတွေတောက်ပေးတဲ့ခန္ဓာကိုယ်ကြီးမီးတောက်မသွားအောင်ရေတွေတောက်ပေးရအဲ့လိုတောက်ပေးမှလည်းခန္ဓာကိုယ်ကြီးအင်ဂျင်လိုလဲရတာဟုတ်အဲ့တော့တောက်ပေးလိုက်တဲ့ရေတွေခန္ဓာကိုယ်ထဲမှာလည်းသူအကုန်လှည့်သွားရတာဟုတ်ခြေောက်ထဲမှာသွားရတယ်ခေါင်းထဲမှာသွားရတယ်သွေးတွေနဲ့တကယ်ပို့ပေးရတာပေါ့နော်ဒီကနေသွေးပြသွေးကနေပြတကယ်ပို့ပေးရတဲ့ခေါင်းထဲအသေးတဲ့နှလုံးထဲကြောက်ကတဲ့အကုန်လုံးသူကတကယ်ရေဓာတ်ကပို့ပေးပို့တာတွေထုတ်ပြဲတဲ့ပို့တော့အဲ့ဒီရေဓာတ်ကထုတ်ပြင်းတော့ဘာတော့ဒီဝါရော ဝါရောတရားရတဲ့လေဓာတ်ကနေပြီးထုတ်ရတဲ့တခါတည်းပိုတဲ့ပစ္စည်းတွေကိုကျင်ကြီးကျင်ငယ်စွန့်နေဆိုတာဒါဝါရောယုတ်ကနေပြီးတွန်းထုတ်ပေးတာအိမ်သာသွားတော့လဲဝါရောယုတ်ကနေတွန်းထုတ်ပေးတာကျင်ကျင်ငယ်စွန့်တော့လဲတွန်းထုတ်ပေးတာတသွေးနာတာကျင်ကျင်ငယ်တွေလည်းပဲဒါတွေကတခါတည်းဝါရောတက်ကနေတွန်းထုတ်ပေးတာတွန်းထုတ်ပေးတဲ့အတွက်ကြောင့်မလို့ဒါတွေကတခါတည်းသူ့အတူပဲသူ့ရဲ့ဓာရကုဘကနေထွက်ရတာပေါ့ဒါပါပဲအဲ့တော့ရေသရတရားတဲ့ဒီ အာဘောဓာတ်တဲ့အာဘောဆိုတဲ့ဒီရေဓာတ်ကတွေထဲမှာရေတောက်တော့ပြီးရေတောက်မပေးရင်ခန္ဓာကိုယ်ထဲမှာပြဿနာတွေဟိုရေတောက်တော့ပေးတဲ့အတွက်ခန္ဓာကိုယ်ကြီးဟာသူ့နဲ့သူရေဓာတ်နဲ့တကားတကြီးလေးပါညှိပေးရတာပေါ့အဲ့ဒါကြီးလို့ရေဓာတ်ကနေပြီးတော့တကားဖောက်ပြန်လာတဲ့ခါကျတော့ဟောကျင်ငယ်သွားလို့မရဘူးကျင်ကြီးဆုံးလို့မရဘူးဘာဖြစ်လို့မရဘူးချွေးမထွက်ဘူးဘာမဖြစ်ဘူးစသည်ပေါ်လေးတကားလေးကြက်ဖြစ်လာတာပါတော့ဖောက်ပြန်လာတယ်ပေါ့တော့ခါရံကြလည်းတေသောဓာတ်ကလုံးလို့တကားကျခန္ဓာကိုယ်ကြီးကကြက်တဲလာတာအစာလေးမကြည်တာဘူးတေသောဓာတ်ကမချေညက်တာဘူး ဒီသူရကလည်းပုံမှန်ခြေပေးနေရမှာကောင်းတာမကောင်းတာတွေခြေပေးနေရတာဘာသာသာဒီသူရကခြေပေးတယ်ဝါယောဓကကလည်းခန္ဓာကိုယ်လှုပ်ကြအောင်လေဓကကနေပြီးတော့ကသက်တွေရှူပေးရတယ်အခုနှာခေါင်းတွေပိတ်သက်တွေပိတ်ရင်ခန္ဓာကိုယ်လှုပ်များတာကိုလေအဲ့တော့လေတွေလည်းသွင်းပေးရရေလည်းသွင်းပေးရတာဒီခန္ဓာကိုယ်ကြီးပေါ့လေတွေသွင်းပေးရေတွေသွင်းပေးပထဝီဓာတ်လည်းဆိုရဒီအာဟာရကြီးလည်းသွင်းပေးရတာအာဟာရကြီးလည်းသွင်းပေးလိုက်တော့မှအဲ့မှာခန္ဓာကိုယ်ကြီးအာဟာရတွေရှိတယ်အဲ့တော့ဒီကားလည်းအဲ့မှာရေလည်းသွင်းပေးရတယ်ရေသွင်းပေးတဲ့အတွက်ရင်းကျင်ကနှက်တွေလည်းဒီကားလည်းဒီကားလည်းခန္ဓာကိုယ်ထဲမှာလဲပတ်တဲ့ချို့ပူတာထုတ်ပြစ်တယ် လေထဲကနေပြီးတော့လည်းပဲလှုပ်ရှားပြီးတော့ခါလဲယူလို့ရတယ်ထိုင်လို့ရတယ်ဝါလို့ရတယ်မြူလို့ရတယ်အဲ့တော့ဒါပထဝီဓာတ်ဆိုတာခန္ဓာကိုယ်ထဲမှာတဲ့နော်သမင်မွေးရင်ခြေသက်လက်သက်သွားအရေးပေါ်တယ်ဒီပထဝီဓာတ်တွေပေါ့နော်အဲပထဝီဓာတ်တွေတဲ့အဲ့တော့ဘုနု32ခုသာသာခွဲလိုက်တဲ့ခါကျတော့နော်ပထဝီဓာတ်က20တဲ့နော်အာဘောဓာတ်ကတော့12ပါးတဲ့သူကဒီလိုဖွင့်ဒီလိုဖွင့်လိုက်တာနော်အဲ့တော့တေသောဓာတ်တဲ့တေသောဓာတ်ကမီးဓာတ်တွေတဲ့အဲ့တော့အဲ့ဒီတော့ဒီဓာတ်ရုပ်လို့ခေါ်တာပါပဲဟုတ် ရုပ်တဲ့ရူပဆိုတော့ပါဠိရလာတာပေါ့နော်အဲ့တော့ဒီပထဝီအာဘောဒေသောပထဝီယုတ်အာဘောယုတ်ဒေသောယုတ်ဝါယုတ်မှန်းတော့ပြောမယ်ဆိုတော့ရေယုတ်မီယုတ်နော်ရေယုတ်မီယုတ်မြေယုတ်လေယုတ်တဲ့ဒါလို့ခေါ်တာပေါ့ယုတ်ပါယုတ်ဆိုတာသူကအသက်မရှိတာပြောတာပါဖောက်ပြန်တာပေါ့ယုတ်ဆိုတာကရုပ်ပိတိရူပံနဲ့ဖောက်ပြန်တဲ့ပထဝီဒီဘုံတော်ကလည်းတန်စိဥရုအာဟာရကြောင့်သူကလည်းဖောက်ပြန်နေတာကိုယုတ်ကြည့်ရတာပါပဲခါရဲအေးသွားလိုက်ပူသွားလိုက်နော်အေးသွားလိုက်ဖောက်ပြန်နေတဲ့အတွက်သူ့ကိုယုတ်လို့ခေါ်တာတဲ့နန္ဒရာကသိနေတဲ့အတွက်နန်းတဲ့ အဲ့တော့အဲ့လိုရှိလိုက်တဲ့ကကြောင့်ဘုန်းတို့ဒီမှာကြည့်ပါလေခန္ဓာကိုယ်ကြီးထဲမှာရုပ်တွေဖောက်ပြန်လာပြီနော်ခုမှလေဖြတ်တယ်တဲ့လေဖြတ်တယ်သဘောကြည့်ပေါ့လေဖြတ်တယ်ဆိုတာမှတော့လေလေကအလုံးလုံးလို့တာပေါ့ဒီခန္ဓာကိုယ်တစ်ပိုင်းနဲ့မိမိကအသက်ကတော့ပုံမှန်တော့ရှုနေပြီမလဲ6ကိုမသွားတော့တာပေါ့မသွားတော့တဲ့ခါကျလေဖြတ်တယ်ဆိုတော့6ကြီးကလေဖြတ်သွားပြီ6လေဖြတ်တယ်ခေါ်တာတော့မှတော့သေသွားတာပါ6ကလေဖြတ်သွားလို့သေသွားပြီဟောတခါတည်းညလည်းပဲ6တစ်ဖက်ကဖြတ်လို့တခါကျလည်း6နှစ်ဖက်လုံးတခါကျအောက်ပိုင်းတစ်ခုလုံးနဲ့ ဟောတခါတည်းကြောင့်လည်းပဲခန္ဓာကိုယ်တစ်ချမ်းလုံးတခါကြောင့်လည်းပဲဟောမျက်စိတစ်ဖက်တဲ့တစ်ချမ်းလုံးတခါကြောင့်လည်းလက်ဖြတ်တာခြေောက်ဖြတ်တာဆိုအမှန်တော့လေကမလုတ်တော့တာပါပဲလေဖြတ်တယ်ဆိုအဲ့ဘက်ကိုလေမသွားနိုင်တော့တာပေါ့ရုပ်ကြီးကမှတော့ဖောက်ပြန်သွားတာပါပဲဖောက်ပြန်သွားတော့လေဖြတ်တယ်လို့ခေါ်တာအဲ့တော့လေဖြတ်သွားပြီဆိုဘုန်းတို့ယောဂီတွေသနာကြည့်တယ်သောသောတော်ကတော့သွားနိုင်လာနိုင်တော့ငါပဲလို့ထင်တာပဲငါငါစားနေတာငါဝါနေတာတကယ်လေဖြတ်သွားတဲ့ခါကျကြည်သံလေရုံးလေးလုံးလို့ရောခန္ဓာကိုယ်ထဲမှာ အစားတွေထည့်ပြီးသားဝါလို့မရတော့လှုပ်ကုန်မရတော့ဘူးသူအသက်တော့ရှိနေသေးတာပဲလေအစားတွေပသက်တဲ့ထည့်ပေးလိုက်တော့လည်းပဲဒီအစားတွေဒီတိုင်းပဲမချေနိုင်တော့ဘူးလေခန္ဓာကိုယ်ကမလှုပ်နိုင်တော့ဘူးပသက်ကမလှုပ်နိုင်တဲ့အခါကျမဝါနိုင်တော့မမြုံနိုင်တော့ဘူးတဲ့တချို့ဒါတွေ့နေတာပဲနော်အဲ့တော့လေဆိုတဲ့ဒီယောဂနေပြီးတော့ဖြတ်သွားတဲ့လုံးမလှုပ်တဲ့အခါကျအစားတွေပသက်တဲ့တွေ့လေသူကမဝါလည်းမဝါနိုင်တော့မမြုံလည်းမမြုံဘာလို့အဲ့မှာသူ့ကိုယ်ကလည်းပိုက်ထဲနေထည့်ရတာအရေးတွေထည့်ရတာအရေးထည့်တဲ့အတွက်ကြောင့်မလို့ဘာပြောအာဟာရဆိုတဲ့ဒီပထဝီယောဂရှိနေသေးတော့ အသက်ကတော့ရှင်းနေတာပေါ့လေပုံမှန်တော့မဟုတ်တော့ဘူးနော်အဲ့တော့ဒီစကားလည်းမပြောနိုင်တော့ဘူးတဲ့တချို့သူသိတာသိနေတာပဲစကားပြောချင်တာဒါပေမဲ့လို့လေရတကားလည်းလှုပ်မပေးတော့ဘူးလှုပ်မပေးတော့ပါဇက်ကလှုပ်မရတော့ဘူးပြောမရတော့ဘူးစကားလည်းပြောမရတော့လှုပ်လည်းမရဝါလည်းမရတော့မျိုးမရတော့ဆိုတော့ဒါငါမဟုတ်ဘူးပဲမြတ်စွာဘုရားကဒါတွေပဲလေဒီရုပ်တည်တည်နေနေတာငါလည်းမဟုတ်ဘူးငါလည်းမပိုင်ဘူးအနိစ္စဒုက္ခအနတ္တာရုပ်နဲ့နာမည်ရှိတာ အဲယုံနဲ့နံကိုငါလို့ထင်ပြီးတော့တခါတဏမနဲ့ဒိဋ္ဌိတွေနဲ့ဆွဲလန်းပြီးတော့ဘုံတော့ဒါကြီးကိုဥပန်တော့ကတွေရောက်နေကြတာတဲ့နော်ငါမဟုတ်ဘူးငါသရမရှိဘူးဟောဒီဝါယောရိတွေဖောက်ပြန်သွားတော့ဝါလို့လည်းမရသွားလို့လည်းမရတော့ဘူးဟောလက်ကလည်းကွေးလို့လည်းမရဆန်းလို့လည်းမရတော့လှုပ်လို့လည်းမရတော့ခြောက်ကလည်းပဲဘာမရတော့ဘူးအဲ့ရတဲ့လဲနေတာသူများတွေထူပေးရတာထိုင်ပေးရတာအလှဲ့ကျင်တာတော့သူများတွေလှဲ့ပေးရတာဘာကြောင့်လဲဆိုတော့ဒါရုပ်ကြီးကငါမပိုင်ဘူးဖောက်ပြန်သွားပြီလေဖောက်ပြန်တဲ့အခါမှာပုံမှန်ကုဥဒ္ဒမျိုးတချို့ကြတော့လည်းပဲ အာဘောယုကရေယုကဖောက်ပြန်သွားလို့ရေပြားတခါလဲပိုးရှမ်းတာလိုးနေတာရှိတယ်တချို့ကလည်းပဲတေသောယုကဖောက်ပြန်သွားလို့အပူတွေများလို့ငငယ်ရဲနဲ့သပင်တွေဖြူရတာသွားတွေဖြူရတာရေတွေလည်းတခါလဲခွာကြီးရုပ်ပေါက်ရတာဒါဖောက်ပြန်သွားတာဟုတ်ဝါယောကဖောက်ပြန်သွားလို့ရှင်လည်းပဲအိမ်မှာဝါယောကြောင့်မသွားနိုင်တော့မစားနိုင်တော့မထနိုင်တော့ဘူးမဝါနိုင်တော့ဘူးမပြောနိုင်တော့ဘူးတဲ့အဲဖောက်ပြန်သွားတာဟာတဲ့နောက်ပရိဝေယောကဖောက်ပြန်သွားရင်လည်းခန္ဓာကိုယ်ကြီးလက်မခံတော့ဘူးနော်အဲ့တော့ဒီယောနန္ဒဓမ္မတွေကိုဘုန်းတော်ဒီလိုရှုရတာ哦 ရှုတော့ဥပဒနာရှုလာလို့ရှိရင်ရှင်မြတ်ဒီလိုရှုသွားရင်မတတ်ပဲဒီလိုပဲနားလည်ရတာရှင်မြတ်လိုပဲသွားပြီးတော့ဥပဒနာရှုတော့ရှုနေမတတ်အဲ့တော့နေသဒုက္ခတော့ဖြစ်တာပြက်တာတော့သိနေတာပါပဲဒါမှမဟုတ်ငါဆိုတာတော့ငါစိတ်ထဲမှာရှိနေသေးတာဘယ်လိုလဲမသိဘူးဟောငါသွားနေတယ်ငါစားနေတယ်ငါထိုင်နေတယ်လို့ပဲငါတော့ထင်းနေသေးတာပဲငါဆိုတာတော့ပျောက်သေးဘူးဒါနဲ့ရှင်များတို့ဗြဟ္မကျင်ရတော့၃လခွဲလောက်၄လလောက်ထိုင်လိုက်တာပေါ့လေထိုင်တော့လည်းဘာပြောရရှိတော့သာသနာ့ရေးသမားဆရာတော်ကြီးကတောင်းပြီးတော့ဝန်တော်ဆိုတော့ဘုန်းတော်က ဒါအကြောင်းလိုက်တာဝန်တွေယူရတာပေါ့လေအကုန်လုံးပေါ့နော်ဆရာတော်ကြီးတို့ပေးတဲ့တာဝန်တွေခိုင်းတဲ့တာဝန်တွေတရားစီရတာတွေတရားဟောတာတွေအကြောင်းလိုက်ဝေရောက်စာတွေပေါ့လေနောက်တော့ရှင်များတို့လည်းတခါလည်းနိုင်ကဆရာတော်တို့ခံတော်လည်းနိုင်ကဆရာတော်တာဝန်တွေယူရတာဟုတ်ဒါမှမဟုတ်ရှင်များရဲ့စိတ်ထဲမှာတော့တရားမှတ်ပြီးငါမှတ်ဖို့လူသေးတယ်ဘာကြောင့်လဲဆိုတော့ငါငါဆိုတာပျောက်မှမပျောက်သေးတယ်ငါသငါစိတ်ထဲမှာထင်းနေတာဒါပေမဲ့နိစ္စဒုက္ခအနတ္တလည်းပဲဘာပဲမှတ်လဲမလဲရုပ်တရားနံတရားတွေလည်းဖြစ်ဖြစ်ပျောက်သွားတာတွေ့ရတာပဲဒါပေမဲ့ငါလို့ကတော့မပျောက်သေးဘူး အနဲ့ရှင်များ1996ခုမှာဘိုင်းပြန်တော်ရှိတော်မူသာသနာ့တာတော်တရားမှတ်တာပါလေ98ခုကြာကြာတော်ကြီးကဘုံကိုဘိုင်းပြန်မှာဆင်မုံတော်စင်နေတာပို့တာပါလေအဲ့မှာလည်းတောင်းလေးပို့များတာပါနော်နောက်တစ်ခါ2002ခုနှစ်ကျတော့ဧပြီလလောက်မှာရှင်ပြအမေရိကန်ပို့တာပေါ့လေပို့တော့အဲ့မှာတော့အင်္ဂလိပ်စာတွေပါလေသင်ခွင့်ရသွားတာအဲ့မှာရှင်ပြအဲ့ဒါမှလာပြီးတော့အထုတ်တဲ့အမေရိကန်လေးတွေလည်းဘုံစီမှာလာပြီးဒီလက်ရှင်ပညာဝက်ပြီးတော့အမေရိကန်မှာပဲရှင်ပြနဲ့တွေ့နေပြီးအင်္ဂလိပ်စာသင်ပြလိုက်တော့ ရှင်တို့တော့ကံကောင်းပါတယ်ဗောလေနှစ်လနှစ်နှစ်သုံးနှစ်လောက်နဲ့တော်လေးအင်္ဂလိပ်ကပြောတတ်ဖတ်တတ်ဖြစ်သွားတာဗောလေဖြစ်တတ်ဖတ်တတ်ဆိုတော့ဆရာတို့ရတော့ဖုန်းခေါ်ပြီးပြောပါတယ်ဥသတိလားတကယ်အင်္ဂလိပ်သာထပ်သင်ခြင်းသေးရင်အမေရိကန်မှာလည်းနေရှင်တဲ့သံဃာရှင်ဆက်နေတဲ့ပြန်မလာခဲ့နဲ့တဲ့ဘုန်းတော်မှာရှင်များခေါ်ပြောတာဗောဒါမှမဟုတ်ရှင်များဆရာတို့ရလည်းသက်တော်ကြည့်ပြီးငါလည်းဘာပြောပြောပြန်တော့မယ်သုံးနှစ်ခွဲလောက်နေတဲ့ကကြပြန်ဖို့ဆုံးဖြတ်တာဗောပြန်တော့ကဲတရားလည်းငါမှလက်သက်လေးရှိနေဆက်အားထုတ်တော့မယ် ရဲရှိတော့အင်္ဂလိပ်ကလည်းထိုက်လို့ပြောတတ်သွားအဲ့မှာလည်းအမေရိကန်မှာပဲရှင်ပြောတော့နှစ်လတရားသခန်းပွဲကွန့်ကိုဝင်အားထုတ်တာပေါ့နော်အဲ့မှာကြောင်ဆရာတော်လေးရှောက်ပြတယ်ပြီးတော့ဆက်ပြီးတော့အားထုတ်ခွင့်ပြုပါဆိုပြီးတော့ဆောင်လေးတစ်ဆောင်မှာကွန့်ကိုပြောင်းပြီးတော့နှစ်လကွန့်ကိုတရားမှတ်တာမှတ်တော့အဲ့ဒီကောက်ကြတော်တော်ကိုပြင်းထန်တယ်မှတ်ကြဘာကြောင့်နိဗ္ဗာန်တရားကြီးအတော်တွေ့တာဟုတ်အမေရိကန်နိုင်ငံလို့ဆိုတော့ဘာပြောပေါ့ email internet သုံးတာဘာညာဆိုတော့ဟိုပထမတစ်ခေါက်တော့ဘုံတော့စာသင်က်ကနေသွားတာဟုတ်ကို့မှလည်းဘာမှ ဒီလောက်လည်းတခြားကိစ္စတွေကမရှိဘူးဒါပြန်ရေးသွားတော့ဟိုအခက်ခဲတော့တိတ်မရှိပါဘူးနာရာကျင်နာတော့တော့ရှိပါတယ်ဒါပေမဲ့လို့လည်းပဲမှတ်လိုက်တော့လည်းပဲထွားခေါက်ကတော့အဲဒီလိုပဲပြီးသွားတာပေါ့နော်ဒုတိယတစ်ခေါက်ပြန်မောက်တဲ့နိဝရဏတရားတွေအတော်မှတ်ယူရတာပဲလောဘဒေသမောဟတွေပေါ်တယ်ဓမ္မစနနိဝရဏဖြဝရနိဝရဏထိနမိတ်တာဘုရားကုသဝိသိကိစ္စတွေတဲ့နိဝရဏဓာတ်တွေပေါ်လိုက်တာတစ်ချိန်လုံးမှတ်နေရတာမှတ်အဲမှတ်ပြီးတော့ဒါကငါပန်းနေရောက်တော့လေကျွန်တော်ဒါတွေကတော့ ကြော်မှာပဲနှစ်လမှတ်ပြီးတော့တခါရှင်ဘုရားတစ်ခေါက်နည်းနည်းနားပေါ့လေနောက်ပြီးတော့တခါပြန်လာကန်ဤကြရှင်ဘုရားတပြီးတော့တစ်လလောက်ထပ်မှတ်ပြသည်ဆိုထပ်မှတ်ထပ်မှတ်တော့လေအဲ့လိုပဲနိဝရဏတရားနဲ့ကြုံရတာပေါ့လေရှင်ဘုရားတခါကြိုးစားမှတ်တာပါပဲကြိုးစားမှတ်ပြီးတော့2005ခုနှစ်ကုန်ကန်ဤတော့ပြန်လာဆရာဘုရားကြီးတောင်းပေးတယ်လေယူတော့ရှင်ဘုရားလည်းအဓိကတောင်းပေးတမ်းပြီးတော့ဆရာတော်လည်းထွက်သွားတော့ရှင်ဘုရားအိမ်မှာပူဝီတာဝန်ယူရတာပေါ့လေတရားလည်းအများကြီးယောဂီတွေစစ်ရအမှန်တန်လေးတန်တော့ချရတယ်ရှင်ဘုရားအိမ်မှာဆရာတော်ဘုရားကြီး မေရိကန်ကြဆိုတော့ကရှင်မကိုယ့်အကိုပဲကိုเจ้าနဲ့မကဲဆွမ်းတာလာပို့ပြီးတော့ရှင်မတလထိုင်အောင်မယ်ဆိုကိုเจ้าနဲ့မှာကိုတလထိုင်တော့ရုပ်ရည်တရားမစစ်တော့အောက်ကကိုတော်ကြီးလွှဲပြီးတော့ဆွမ်းလာပို့ပြီးတလလောက်ထိုင်ထိုင်ပြီးတော့နောက်တော့အဲ့ရနောက်တော့ရှင်မတနေ့တည်းအမြဲပြတာကဲငါအမြဲမှတ်တော့မယ်သွားပြီးတော့ယောဂီတွေနဲ့ညဆိုရင်လည်းသွားပြီးတော့6နေရနေပြီးတော့ဒီကနေ့9နိုင်တိမှတ်မယ်မနေ့ဆိုရင်လည်းမှတ်တော့မယ်ဆိုပြီးတော့ဓမ္မမှာသွားပြီးအဲ့ဒီနောက်ပိုင်းတော့ရှင်တနေ့တည်းပြုတ်ပြီးတော့ယောဂီတွေနဲ့သွားပြီးတော့ညဆိုရင်လည်း6နိုင်ရနေ9နိုင်တိသွားမှတ်တယ်မနေ့ဆိုရင်လည်း ၃နာရီကလောက်ကနေမနေ့အရင်၃နာရီသွားမှတ်တာပေါ့နော်အဲ့နောက်ပိုင်းရှင်မရအိတ်တန်နေတန်အတိုင်းပဲပေါ့နော်ဒီထိုင်းမှာသွားတရားပြတော့လည်းပဲအဲ့လိုပဲမှတ်တော့ဒီနေ့၄၅နိုင်လောက်တော့ငါလည်းရအောင်မှတ်တော့မယ်သူမှတ်တော့မိုင်းမိုင်းမှတ်တာဒီတရားတွေကပို့ပြီးတော့သဘောပေါက်တာပေါ့နော်ပို့ပြီးတော့သဘောနားလည်လာပြီးတော့အော်ငါဆိုတာတကယ်မှတ်သွားတော့တကယ်ငါဆိုတာတော့ဘာမှကိုရှာလို့မရတော့ဘူးသွားတော့မှကိုယ်စိတ်ထဲမှာငါဆိုတာမပြောက်ဘူးဖြစ်နေတာငါဆိုတာမပြောက်ဘူးငါတော့တရားကြီးလည်းမှတ်တာပဲတကယ်အဲ့လို2005ခုနှစ်အင်္ဂလိပ်စာသင်ပြီးဆက်မှတ်တော့မှအော် တကယ်မိုင်းမိုင်မလဲတကယ်အကောင့်တော့ငါဆိုတာလည်းအဲ့ကြတော့ကဘာမှရှာလို့မရတော့ဘူးသွားနေတာလည်းငါမဟုတ်စားနေတာလည်းငါမဟုတ်ပြောနေတာလည်းငါမဟုတ်ထိုင်နေတာလည်းငါမဟုတ်ဘူးဘယ်ချိန်မှမှငါဆိုတာရှာလို့မရတော့ဘူးနော်စားနေလဲရှာလို့မရပြောနေလဲထိုင်လို့မရထိုင်နေလဲဘာမှရှာလို့မရတော့ရှာလို့မရသလိုငါဆိုတာလည်းမတွေ့တော့သလိုတဲ့အဲ့လိုမတွေ့တော့ဆင်းရဲဆိုတာလည်းပဲဒီယောက်ျီဒီနန်ကြီးတွေပေါ်ဒီဒါတွေအကြောင်းပြဆိုင်ပြီးတော့ဒါတွေမှာပူလောင်တဲ့ဆင်းရဲဆိုတာလည်းအဲ့မှာမတွေ့တော့ဘူးပဲနော်လေရင်စီးရတော့လည်းပဲ ဒီလိုပဲအော်လေရင်စီးတယ်ဆိုတာတစ်ဆက်ဆိုတာပြက်တက်တဲ့သဘောရှိတာပဲအချိန်မေးလဲပြက်ကြနိုင်တာသိနိုင်တာအဲ့တော့တခါတည်းအချိန်မေးလဲသိနိုင်တယ်ဒီလိုပဲဗဒနာတတိနှလုံးသွင်းပြီးစီးလိုက်တာပေါ့နော်ငါဆိုတာလည်းမတွေ့ရောတဲ့ငါငါကြောင့်ဥပဆင်းရတဲ့အလိုမကျတာကြီးလည်းပဲဆိုပျောက်သွားတာပဲနော်အလိုမကျရင်လည်းပျောက်သွားတာတဲ့အရှင်မြတ်ဆိုလည်းမဒီရိတ်တာကြီးဆိုတာဘုန်းတို့စပြီးတော့တည်ထောင်ရတာပေါ့နော်အဲ့ဒါဓမ္မကနေပြီးတော့2009ခုနှစ်ထွက်လာတော့ဒီမှာဆောက်လို့ရည်ရှိတယ် ယောဂီတွေအုပ်ချုပ်ရေးတွေရှိတယ်မျိုးမျိုးရှိတာပေါ့ရှိတော့လည်းပဲကိုယ့်အကူတရားမှတ်ပြီးတော့ပဲအလိုကြတာဆိုတော့ဘာမှမရှိဘူးနော်မသေးခင်လေကိုယ့်နောက်ပါမှာကတော့ဒါလည်းကိုယ်ပြင်လောက်တဲ့သီလဒါနသီလဘာဝနာတွေပဲပါမှာအလိုမကြတယ်လည်းကိုယ့်နောက်မပါဘူးဒီเจ้าကြီးဒီဟိတ်တာကြီးဆိုတာဒီနေ့တော့ခွဲသွားမှာဒါကြီးတွေပူပန်းနေပြီးတော့တောကရောက်လို့အလိုမကြလို့သာဖြစ်နေရင်တော့ဒီလောဘဒေါသမောဟတွေကကိုယ်တည်းမကောင်းတဲ့အကုသိုလ်တွေပဲအဖြစ်ခံလို့မရဘူးဆိုကြမြတ်ဒီလိုပယ်ပြီးတော့ဒါလည်းဖြစ်အောင်တော့စီမံပေးရတာပေါ့နော်ဒီလိုပဲဖြစ်အောင်စီမံပေး ထိုင်ပြောပြီးဒီလိုပြောပြီးပြီးတော့အဲ့ဒီမှာလူမကြမှုဆင်းရဲမှုတွေကတော့မဖြစ်အောင်လို့ကြိုးစားပြီးမှတ်ရတော့ရှင်များတို့တော့ကောင်းကိုကျေနပ်သွားတာပေါ့နော်ကျေနပ်သွားလို့လည်းပဲဒီတရားလေးကိုအားထုတ်လို့ဘုံနဲ့ကျေနပ်လို့တရားနည်းနဲ့မမှန်ဘူးတရားနည်းကမတော့ပါနဲ့တော့ဘုံတော့မတိုက်တွန်းမိပါဘူးခုနလိုပဲကိုအားထုတ်တဲ့ရွယ်ချက်ကိုသိဖို့လိုတာပေါ့နော်အားထုတ်တဲ့ရွယ်ချက်ကတော့ကိုလောဘတတမောဟကင်းအောင်ရှုတာနဲ့နေသဒုက္ခနတ္တမြင်အောင်ရှုတာခုနလေးပဲပြောသလိုပေါ့မြတ်စွာဘုရားပြောထားတာယုတ်တရားနံတရားပဲရှိတာဒီထဲမှာငါတို့ကယောက်ျားမင်းမဆိုတာမသိမရှိဘူးတဲ့ ငါသူတော်ဘာယောက်ျားမိန်းမလို့ထင်နေသေးကိုတရားရှေ့မရောက်သေးဘူးပေါ့ဒါပါထင်လာပြီးတော့အားကောင်းလာလို့ကိုယ်တဏ္ဍာနဲ့မှာလောဘဒေါသမောဟတွေလည်းပဲနဲလာပြီဆိုလို့ရှိရင်တော့နောက်တော့ပျောက်သွားပြီဆိုရင်တော့ဒါအတော်အားကောင်းပါပြီပေါ့အဲ့တော့တခါတည်းကြောက်လည်းပဲကိုကကိလေသာကိုလိုလိုက်တာဟုတ်ချို့ဘုန်းကြီးတွေပြောတာလေရှင်မြတ်ဘုန်းကြီးတို့လောဘဒေါသမောဟမဖြစ်အောင်ဆိုဒီလိုတော့ပုထုဇဉ်ပဲရှိသေးတာဖြစ်ရမှာလို့ပြောလေရှိသေးတာဟုတ်ရှင်မြတ်တွေကလည်းစမိတက်ကပြောတာဟောဒီဘုန်းကြီးကဒေါသဖြစ်တာဒီအလိုမကြတယ်ပြောတယ်ရှင်မြတ်လေရမ်းဆိုတာလောဘဒေါသမောဟမဖြစ်ရဘူးမှတ်ရတာ ရှင်ဗျာတဲ့တပည့်တော်ကပုရုသင်ပဲရှိသေးတော့ပုရုသင်ဆိုတော့ဖြစ်ရမှာတဲ့အဲ့တော့ကိုရဟန်းဝတ်တဲ့ရွယ်ချက်ကဝတ်သကလဝတ္တဒုက္ခနေသရဏနိဗ္ဗာန်သာသစ္စိကရဏထာယဣမံကာတံခေတဝပပတိတမံပန်နိနုကမ္မဥပထာယတဲ့တပည့်တော်ရဟန်းပြုပြီတကူတည်းဒီလိုဆိုတာကိုသင်္ကန်းလေးကံပြီးတော့သကလဝတ္တဒုက္ခနေသရဏနိဗ္ဗာန်သာအရှင်ဗျာအလုံးစုံသောသန္တရာဝဆဲမှာထွက်မြောက်၍နိဗ္ဗာန်သာသစ္စိကရဏသစ္စိကရဏထာနိဗ္ဗာန်ကိုမျက်မှောက်ပြုပါခြင်းအကျိုးငါနော် မံသေတကရနုကံပံအစဉ်သနာခြင်းကိုအကြောင်းပြုရပေါ့နော်ဥပါဒါယပပတိတမံပံနဲ့တပည့်တော်ကိုရှင်ပြုပြီးတော်မူပါဗျာတဲ့ကိုဆိုတာကကွာအလုံးစုံသောတန်ត្រာဝဆင်းရဲမှာထွတ်မြောက်၍နိဗ္ဗာန်ကိုမျက်မှောက်ပြုပါရဲ့ခြင်းအကျိုးမှာတပည့်တော်ကိုရှင်သာတနာခြင်းကိုဆွဲပြုတပည့်တော်ကိုရှင်သာမေပြုတော်မူကြပါဗျာလို့ဒီလိုဘုန်းကြီးတွေဒီလက်ရှင်တွေဒီလိုဝတ်တာဟုတ်ဝတ်ပြီးတော့ကိုယ်လည်းဘာမှလည်းမကျင့်ဘူးဆိုရင်တော့သာသနာမှာလိမ်ပြီးဆင်းသွင်းတာပေါ့သာသနာမှာလိမ်ပြီးဝင်လာတဲ့အတူတူပဲ ကိုကသန္တရာကိုသင်မှာခမရအောင်လို့တဲ့သင်္ကန်းလေးကင်ပြီးတော့ဆိုတာကကွာနော်တကလဝတ္တဒုက္ခနေတရဏနိဗ္ဗာန်တသစ္စကရဏထာယဣမံကာသံခေတဝပပ္ပသီရမံပရေနုကမဥပဒါယသန္တရာဝသေမှာထွံ့မြောက်အောင်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုအောင်တပိတော့ကိုသင်္တရာချင်းကိုအကြောင်းပြုတပိတော့ကိုရှင်ပြုပေးတော်မူပါလို့ဒီလိုတောင်းဆိုတာသန္တရာဝသေမှာထွံ့မြောက်ရင်နိဗ္ဗာန်ကိုမျက်မှောက်ပြုပါခြင်းတဲ့တောင်းဆိုပြီးတော့ဘာမှလည်းမကြင်မနဲ့ဘိုးမိုးလာပြီးသူများတရားဟောတယ်တာရေးနာရေးလိုက်တယ်ရတဲ့အလူတန်းသိမ့်တယ် နော်ရတဲ့လူတန်းသိနေဘုန်းကြီးเจ้าမှာပြက်တာပြုတ်တာတော့မပြင်းဘူးပြောပြန်တော့လောဘဒေါသမောဟမှားတာဒီလိုတော့ကုသိုလ်ရှင်ရှိသေးတာဆိုတော့ဒါကိလေသာအလုံးမတန်လိုလိုက်ပြီးတော့သာသနာပေါ်မှာလိန်ပြီးဝင်လာတာသာသနာပေါ်မှာညာဝင်လာတဲ့ရန်တသူတဲ့ရှင်သာမေသူတိလက်ရှင်တသူပေါ့သာသနာပေါ်မှာလိန်ပြီးတော့ဝင်တာပဲလေဝင်တဲ့သရတက္ကလဝတ္တဒုက္ခနေတရဏနိဗ္ဗာန်တသစ္စေကရဏထားရလို့အလုံးစုံသောသံသာဝဇ္ဇမှာထမြောက်ပြီးနိဗ္ဗာန်ကိုမျက်မှောက်ပြုပါခြင်းကလို့ပြောတာပြောပြီးတော့မကျင့်ဘူး ဘူးတဲ့လောဘဒေါသမောဟဆိုတာကုသိုလ်ဆိုတာဖြစ်ရမှာပြောသေးတာအဲ့တော့မြတ်စွာဘုရားသစ္စာတရား၄ပါးကျင့်ပြီးတော့လောဘဒေါသမောဟကိုပယ်ရမှာတဲ့အဲ့လိုလောဘဒေါသမောဟကင်းအောင်ကျင့်တဲ့တန်ခါကိုလူမလည်းအကျိုးများတာတဲ့ဘာကြောင့်တဲ့လေရာရီယာမျက်ပေါင်းပင်တို့ကြောင့်ပျက်စီးရတယ်လို့တဲ့တတ္တဝါတွေကလည်းလောဘဒေါသမောဟကြောင့်ပျက်စီးရတာလောဘဒေါသမောဟကင်းတဲ့တတ္တဝါတွေလူရင်အကျိုးများတယ်တဲ့လောဘဒေါသမောဟကင်းအောင်ကျင့်တဲ့ပုဂ္ဂိုလ်ဖြစ်ရလောဘဒေါသမောဟကင်းတဲ့ပုဂ္ဂိုလ်ဖြစ်မှတပြည့်တော့တန်ခါကုန်ကို အဲ့တော့တန်ခါကုံဆိုတော့တပည့်တော်သူများရဲ့နေတိုင်းလဲအလူသူများဟိုသူများတွေရဲ့ရှ िख ိုးခြင်းလဲခံယူတယ်သူများတွေရဲ့လူတာပေးတာကိုလဲတပည့်တော်ကစားတယ်အဲစားပြီးတော့ဘုန်းကြီးကဘာမှလည်းမကျင်မနဲ့ email internet သုံးတယ်တဲ့နော်အဲမှာတခါလဲဝက်ပလို့ရှင်မစားခင်မှာဆိုတော့ဘလောက်အမှုတွေများလဲနော်ဟိုကိုကသာသနာပေါ်မှာဝင်လာပြီးတော့သူများရဲ့လူတန်းတွေလဲစားတာတဲ့သူတို့မှလည်းပြောင်းလဲမကျင်ဘူး အဲ့တော့ဒီသာသနာ့ဘောင်ရောက်လာပြီးတော့အိမ်တော်မပြုတာလေးတစ်ခုတချို့လဲအိမ်တော်ကတော့တကိုးတေးတေးပြုတာကြောင့်တော့ရှိပါတယ်အဲ့ဒါလေးပဲရှိတယ်အဲ့ဒါလည်းပဲမကျင်မနဲ့ပဲဒီလိုပဲနေပြီးတော့သူများရဲ့ရှ िख ိုးခြင်းပူဇော်ခြင်းနဲ့ခံတယ်သူများရဲ့လူရတန်းတာလဲစားတယ်ပြီးတော့လည်းပဲလောဘရတမောဟဆိုတာအားတဲ့ပုရုသေတွေကဖြစ်နေဥမှာပဲလို့ဒီလောဘရတမောဟလည်းကင်းအောင်ကျင့်ဖို့လည်းမမယူရဘူးကင်းအောင်လည်းမကျင့်ဘူးဆိုတော့ဘလောက်အကုသိုလ်တွေများလဲသာသနာမှာဒါစင်းလင်သွင်းလာလင်လင်သွင်းပြီးတော့ဝင်လာတာတဲ့နော် ဒါကြောင့်မလို့အကြောင်းကြောင့်လည်းကလည်းပြောပါသေးတယ်လေဒီတဲ့သမဏတညာစာအုပ်ထဲမှာလူရဲ့ရေးတယ်မှာပါပါလူရဲ့ရေးတာမဟုတ်ပါဘူးမြတ်စွာဘုရားဟောတဲ့တရားတော်တွေစုစည်းထုတ်တာပေါ့နော်မြတ်စွာဘုရားမင်းတွေမှာဆံပြီးတော့မကြခင်ပါပေါ့နော်ဒီခောပကမောကလနာပုံနာနဲ့ဝိတ္တကပုံနာကြီးတော့ရှန်နန္ဒာဓမ္မတိရနေပြီးတော့မြတ်စွာဘုရားဒါကြတဲ့တိရထက်တော်ကြီးတဲ့နောက်တခါလည်းမြတ်စွာဘုရားရဲ့မိသိညုံပြီးတော့ရာဇိုမျိုးရာဇိုမျိုးပြန်လာတဲ့ခါကျတော့အဲ့ဒီပုံနာကြီးနှစ်ယောက်ကမေးတာပေါ့အရှင်ဘုရားတဲ့မြတ်စွာဘုရား ဒီနေ့ပါမဆန်ခင်ပါပေါ့လေရဟန်းတော်တစ်ပါးပါကိုခေါင်းဆောင်မှုတွေသာသနာခေါင်းဆောင်မှုတွေရွေးချယ်ထားတာရှိပါသလားတဲ့ရှင်နန္ဒကိုရမြတ်ကပြောတာမရှိဘူးတဲ့မြတ်စွာဘုရားပဋိနိဗ္ဗာန်ဆန်ပြီးတော့အရှင်မြတ်တန်ခါချင်းချင်းတိုင်ပြီးတော့သာသနာရေးကိုခေါင်းဆောင်မှုရွေးချယ်တဲ့တန်ခါတစ်ပါးများရှိပါသလားမရှိဘူးတဲ့ရှင်မြတ်လည်းအဲ့လိုခေါင်းဆောင်မရှိတဲ့ဘုရားသာသနာဘလို့အသက်ရှင်မလို့ဘလို့သွားကြမှာလဲတဲ့ဒီလိုတော့ခေါင်းဆောင်မရှိတဲ့ရှင်မြတ်တို့သာသနာမှာရှင်မြတ်ညီညွတ်မလို့မထင်ဘူးတဲ့ဘလို့ညီညွတ်ကြမလဲတဲ့ဒီလိုသူကလျှောက်တာနော် အဲ့တော့ရှင်နာမဂရုမြတ်ကြီးပြောတာလေငါတို့မှာခေါင်းဆောင်မရှိတာတော့မဟုတ်ဘူးတဲ့မြတ်စွာဘုရားဟောတော်မူတဲ့ဓမ္မဝိနည်းတွေငါတို့ခေါင်းဆောင်တဲ့ဝိနည်းဆိုတာမြတ်စွာဘုရားပြည့်ညတ်တော်မူတဲ့ဝိနည်းတက္ကဘုတ်တွေတိုင်းလိုက်နာကျင့်သုံးရမှာဓမ္မဆိုတာကမြတ်စွာဘုရားဟောတော်မူတဲ့ဓာိုင်းနဲ့သီလတရား၄ပါးကျင့်ပြီးတော့ကိလေသာတွေကုံစီအောင်ပင့်ကုံစီအောင်ကျင့်ပြီးတော့ပယ်ရမှာအဲ့တော့ဝိနည်းမြတ်စွာဘုရားဟောတော်မူတဲ့အတိုင်းဝိနည်းကိုလည်းပဲဘုန်းတော်ယူသေးသလိုက်နာကျင့်သုံးတယ်တရားကိုလည်းပဲကျင့်ကြံပွားများအားထုတ်လို့ချင်းရန်ကောင်းတိလက်ရှင်ကောင်းရှင်းသားမဏိကောင်းတွေဖြစ်တာပေါ့ဖြစ်သွားလို့ချင်းဒါကုမ္မကို ခေါင်းဆောင်တာပဲလေသာသနာပေါ်မှာအကွန့်ကိုပဲဝင်လာတာကိုယ်ဆန္ဒနဲ့ကိုယ်ဝင်တာဘယ်သူမှလည်းကိုယ်အကျိုးနဲ့တော့ပို့တာလည်းမဟုတ်ဘူးဘယ်သူမှလည်းပဲကိုယ်တကာတဲ့အတင်းအဓမ္မထမ်းပို့တာလည်းမဟုတ်ဘူးကိုယ်ဆန္ဒနဲ့ကိုယ်ဝင်တာသာသနာဝင်ပြီးတော့မှကိုယ်ဆန္ဒနဲ့ကိုယ်ဝင်ပြီးတော့ကိုယ်သီလကျင့်လည်းကောင်းမကျင့်ဘူးတမာတိကျင့်လည်းကောင်းမကျင့်ဘူးရဟန်းလည်းနဲ့ကဘောလည်းကောင်းမနေပဲနဲ့ဒီလိုပဲဖြစ်ကြတဲ့ဆန်နေပြီးတော့ညသာသာကာရပိုက်ဆံကိုင်းဦးသွားဒီသွားပွဲထွက်ကြည့် TV ကြည့်ဗီဒီယိုကြည့် တခါတည်းနဝကမ္မတွေရတာတချို့လည်းအတိုးတောင်ပေးသေးတယ်ဆိုတော့ကြည့်ပါအောင်ရှင်ဗျာ။မျိုးတို့မြတ်စွာဘုရားသာသနာနဲ့ဘလောက်ရွေချစ်တွေကွာသွားလွဲသွားတယ်လေနော်။မြတ်စွာဘုရားရှိတဲ့ငါလာသာသနာတော်ကြီးကဘာကြောင့်တိုးတက်တာလဲမြတ်စွာဘုရားကိုယ်တိုင်ကစံပြလေ။သူ့ရဲ့တပည့်သားတွေလည်းသာသနာ့ဘဝင်လာရှင်နိုင်ဘူးလားရှင်မမောက်ကလန်နဲ့နိရုဒ္ဓာတို့နော်။ကာရှင်တို့တာလည်းဆိုရှင်မရှိသူတဲ့တကားတော့မကြဘူးလေငယ်တော့ကနော်။ရှင်မကတ္တဝမထေကြီးသူ့ရဲ့ကျော်ရတဲ့တကားလည်းဂရေတန်တဲ့ဥဒ္ဒါပစ္စည်းတွေသူများပေးပြီးတော့သာသနာဒီလိုကြီးနေလို့ဝင်လာတာဟုတ်နော်။ မြတ်စွာဘုရားကိုရတာလည်းသူကတကယ်မင်းကြီးမင်းသားတဲ့ထီးနဲ့မွေထီးထီးမွေနဲ့မွေတော့ရတာသူကတကယ်တန်ត្រာဝသင်းမှာဓမြကျင်လို့တော့တက်ပြီးတော့ရမ်းပြူတာရှင်တိုင်းပြူတဲ့ရှင်မမောက်ပြန်တို့လည်းတကယ်မျိုးပလာကောင်းတွေကလာတာအဲ့ဒါတရားကောင်းတဲ့ရှင်မကတ္တမမရိမကြီးတွေရှင်အနန္ဒာတို့မင်းကြီးမင်းသားတွေကလာကြတာသာသနာတော်ကြီးဒီလိုကြီးညိုပြီးတော့ဝင်ပြီးတော့ကျင့်ကြတဲ့အခါကျတော့ကိုယ့်ကိုယ်တာဝန်ယူတော့ကိုယ့်ကိုယ်ခေါင်းဆောင်တော့ကိုယ့်ကိုယ်တာဝန်ယူကိုယ့်ကိုယ်ခေါင်းဆောင်တဲ့အခါကျတော့ဘာဖြစ်သွားလဲအဲ့မှာသာသနာကြီးကနေလို့လားလို့တဲ့ထင်နေကြည့်လိုက်ကြတာ မြတ်စွာဘုရားဆိုတာအိန္ဒိယနိုင်ငံမှာအဲ့ချိန်တော့ဟိန္ဒူဘာသာအားကောင်းတာပဲဟိန္ဒူဘာသာအားကောင်းတဲ့အချိန်မှာမြတ်စွာဘုရားရဲ့ဟောကြားမှုတွေရှင်းလင်းပြသတဲ့အတွက်တဲ့ဗုဒ္ဓဘာသာဝင်တွေလည်းမဆဲဘူးပေါ့တဲ့အဲဒါဗုဒ္ဓံတရဏံကိသမိဓမ္မံတရဏံကိသမိသံဃံတရဏံကိသမိလို့ဒါကကုန်ယူတဲ့ပုဂ္ဂိုလ်များကလည်းမဆဲတဲ့တပွဲပွဲနဲ့ပေါ့ဘာလို့သာသနာတော်ကြီးကတကယ်ကိုတင်ကြတာမြတ်စွာဘုရားတရားတော်ကြီးပြည့်စုံတာကိုပြည့်စုံတယ်ပဲအာရိကလျာဏမေတ္တကလျာဏပရိယောတနာကလျာဏတတ္ထတပြင်တနာမြတ်စွာဘုရားတရားတော်ကြီး အစကောင်းခြင်းအလယ်ကောင်းခြင်းအဆုံးကောင်းခြင်းအနဲ့နဲ့ပြည့်စုံခြင်းတရားနဲ့ပြည့်စုံခြင်းပြည့်စုံတာအလုံးစုံစင်ကြယ်တာကေဝလပြိပုံတာအလုံးစုံပြည့်စုံတာတဲ့နော်အဲ့တော့အလုံးစုံပြည့်စုံမြတ်စွာဘုရားဒီတရားတော်တွေအလုံးမတန်ကောင်းတာကိုအဲ့ဒီတရားသာဘုံတော်ကနေပြီးတော့သာတေချာကျင့်ကြံပြီးတော့သာဟောနိုင်မယ်ဆိုရင်တဲ့တွားပြီးတော့ဘယ်သူမှတွားကြံလို့ဆရာမလို့အကုန်လုံးတော့ဘုရားတော်ဖြစ်တာနော်ဘုရားသာကောင်းခြင်းမို့လိုတယ်ကောင်းမှတ်တတ်ဖို့လိုတယ်ကောင်းခြင်းမို့ကောင်းနေဖို့လိုတယ် မြတ်စွာဘုရားတရားတော်ရအဲ့လိုကျင့်သုံးတာလို့ရှိရင်တဲ့ဘယ်သူမှသွားပြီးတော့တရားဓမ္မလည်းပဲဆွဲဆောင်ပြန်မလို့အကုန်လုံးဖြစ်နိုင်တာဘာလို့မြတ်စွာဘုရားတရားတော်ရပြည့်စုံတာဟိုတခြားဘာသာမှာမရှိဘူးလေတခြားဘာသာမှာသူမရှိရလဲဆိုသူတို့ကအဲ့လိုလေမြတ်စွာဘုရားလိုလေကျင့်ပြီးတော့တရားဟောတာမဟုတ်ဘူးသူတို့ကဒါအဖွဲ့အစည်းတစ်ခုအနေနဲ့ပဲဒါကိုယုံကြည်ရမယ်ရှ िख ိုးရမယ်ဒီလိုကြောရမယ်ဒီလောက်ပဲတင်တယ်ဒီမှာတော့ကုံကောင်းတာလေနော်ဘုန်းတော်မှာဝါရဲနွားနေပြီးတော့နောက်နိုင်ငံသားဘုန်းကြီးတွေပါပေါ့လေ သူလာပြီးတော့အားထုတ်တော့သူကတခြားဘာသာဝင်တွေဖြစ်ခဲ့တဲ့ကြောင့်လေသူဘာသာဝင်တွေဖြစ်ခဲ့တာလည်းလျှောက်ပါတယ်အဲ့ဒီဘာသာတွေမှာအခုဒီဘက်ကိုသွားလိုက်တော့ဘာကြောင့်လဲလို့မေးကြည့်တဲ့အခါကျအရှင်ဘုရားအဲ့ဒီဘာသာတွေမှာ wisdom ပညာဆိုတာ knowledge wisdom ဆိုတာမရှိဘူးတဲ့ဗုဒ္ဓဘာသာမှာကဟိုလားကိုကြိုက်တယ်လို့ကျင့်သုံးလို့ရတယ်လူဘွားနဲ့ဒါနသီလဘာဝနာဆောက်တည်လို့ရတယ်ရန်ဘွားနဲ့ရွေးမယ်ဆိုရန်ဘွားမှာတရားတွေကျင့်မယ်ဆိုအစင်းတဲ့အစင်းတဲ့ပညာတွေတဲ့ပညာတွေ wisdom ဆိုတာကတော့ခုနလိုမျိုးမျိုးရှိတာပါလေနော် wisdom ပညာဆိုတာကတော့ဝိပဿနာပညာလည်းရှိတယ်လောကီပညာလည်းရှိတယ် နတ်ပညာဖိုးပညာလည်းရှိတယ်တဲ့ဒါလည်းရှိတော့ဒါပညာခေါ်တာဟုတ်အဲ့လိုပညာရှိတဲ့အတွက်တဲ့တပည့်တော်ကဒီဘာသာကိုအခုတော့လက်ခံကျင့်သုံးပြီးတော့လိုက်နာတာတဲ့ဆိုတော့ဒီလျှောက်တာပေါ့နော်ဒါကုန်းတော့အာသာချက်ကိုတခြားဘာသာတွေမှာတော့သူတို့ကကျင့်လည်းမကျင့်ဘူးသိလည်းမသိဒီလိုတရားလည်းမရှိဘူးလေဒါပဲသူတို့ကဆရာကသူတို့ရဲ့ထက်ကခေါင်းဆောင်တဲ့တိုင်းလိုက်နာပြီးရှ िख ုဒီလောက်ပဲပြီးတော့ဒီမှာတော့ပြည့်စုံတာဟုတ်အဲ့လိုပြည့်စုံတဲ့ဒီတရားတော်တွေကိုတို့ကသာသနာ့မှာဝင်လာပြီးတော့ရှင်မြတ်မြတ်စွာဘုရားပြောဆိုပြီးပိန်တော်တဲ့တုတ်တော်မှာမြတ်စွာဘုရားပြောတာပဲ သင်တို့တတွေဟာဒီလိုစားစားတောက်တောက်နဲ့ပျော်မွေ့နေရမယ်ဆိုရင်တဲ့ဘဝမှာဆုံးရှုံးဆုံးလူသားလို့ပြောလို့ခေါ်တာပဲဆုံးရှုံးဆုံးလူသားဘာလို့ဆုံးရှုံးတာလဲလူဘဝမှာမနေရတဲ့သာသမီနဲ့လည်းမပျော်ပါဘူးသာသမီအပျော်လည်းမရှိသီဝဥစ္စာအပျော်လည်းမရှိဘူးလူဘဝမှာကိုကမနေဘူးလူဘဝမှာမရှိတဲ့အတွက် လောကီအပျော်တဲ့သမီးသမီးနဲ့လည်းမပျော်သာသမီနဲ့လည်းမပျော်လျံချမ်းနဲ့လည်းမပျော်အောင်စီဝဥစ္စာနဲ့လည်းမပျော်ရဘူးတဲ့လောကီစည်းစိမ်လည်းကိုကမရဘူးပေါ့လောကီအပျော်လည်းမရှိဘူး ဘုန်းကြီးပြန်ရောက်တော့လည်းပဲဟိုဟာလေးလိုက်လိုက်ဒါလေးလိုက်လိုက်တရားမကျင့်တဲ့အတွက်လောကုတ္တဓမ္မဒုက္ခလည်းမရတော့တရားနဲ့လည်းမပြောရတော့ဒီလိုတော့ကခါရဲလောကမှာအဆုံးရှုံးလူစားတဲ့မြတ်စွာဘုရားပိန်တော်တရားတုတ်တယ်မဟုတ်တော့ဘူးရဟန်းတော်ကြီးဟာမိမိတို့ရဟန်းဘွားရပြီးတော့မိမိတို့လုံးမတန်ထင်ရှားတဲ့ဒီတရားတော်တွေကိုလိုက်နာမကျင့်သုံးဘူးတရားမသိဘူးဆိုလို့ရှိရင်တပည့်တော်တို့ဟာလောကမှာအဆုံးရှုံးလုံးလူသားလောကီစုစုံနဲ့ဆုံးရှုံးလောကုတ္တရာစည်းစိမ်နဲ့ဆုံးရှုံးတဲ့လူသားတွေဖြစ်ကုန်ရောတဲ့မြတ်စွာဘုရားဒီလိုပြောတာဟုတ် ပိဏောရသုတ်တံဆိုတာတော်တော်ရှည်ပါတယ်ဟောတာပေါ့နော်အဲကြောင့်မလို့ဒီဘက်တော့ဘာပဲပြောပြောတဲ့ရှင်များခုလာရလာကြတာတော့အလုံးမတန်ဝမ်းသာတယ်ပေါ့နော် လာဝမ်းသာမယ်ဟိုတနေ့ဒီဘက်တိမ်ထဲမှာဟောတာပြောသလိုပေါ့လေရှင်များတို့လာတာနဲ့ကိလေသာကင်းတာတော့မဟုတ်ဘူးကိလေသာကင်းအောင်ကျင့်နေရတာနော် ကိုယ့်ရဲ့ self discipline ခေါ်တာပေါ့ self discipline ဆိုတာကိုယ့်ရဲ့စီကံပေါ့နော်ကိုယ်ပိုင်စီကံပြောတော့ဒီရောက်မှရှင်မြတ်လို့တင်းနဲ့ပြောပြတယ်လေရှင်မြတ်တို့နွားကြောင်းတာလို့မကြောင်းနိုင်ပါဘူး ။ဘာကြောင့်လဲဆိုတော့ရှင်များတို့ဒီပြုတော်ဘာဘူးစာရေးတောက်တာတွေချွတ်ကြွေပြီးပြီးပကံတွေဆေးပေးတယ်ချက်ပြုတ်ပြီးတော့ပြင်ဆင်ပေးတယ်ရေမီးတွေပြည့်စုံလုပ်ပေးတယ်အဆောင်တွေရှင်များတို့ထောက်အဆောင်တွေဆောက်ပေးတယ်အိမ်သားလည်းအိမ်သားမလို့ရှင်များတို့ကရေချိုးအဲ့ဒီမှာချိုးလို့ရအောင် လုပ်ပေးတယ်ရေမီးတွေပြည့်စုံတယ်ဆောင်းတွေဆောက်ပေးတယ်ဆွန်းတွေချက်ကတ်တယ်သင်္ကန်းတွေပြည့်စုံအောင်လုပ်ပေးတယ်အဲ့ဒီတည်းမှာရှင်များတို့ကွန့်ကိုလူချင်းတဲ့စိတ်နဲ့ကွန့်ကိုကြိုးစားမှာအဲ့လိုမလို့ရှင်များတို့လည်းပြကလေးလိုပေါ်လေဒီကနွားကြောင်းနဲ့လေကြောင်းမယ်ဆိုရင်တပည့်တော် ဒီလုပ်ငန်းကြီးကိုလည်းဆက်လည်းမလုပ်ချင်တော့ပါဘူးနော်။ဘာလို့ဆိုတော့တပည့်တော်ကတပည့်တော်လည်းတပည့်တော်လုပ်တယ်ရှိသေးတာကိုကိုလုပ်တယ်ရှိသေးတော့အဲ့တော့ရှင်ပြတော်တပည့်တော်မရှိတော့လည်းပဲခုနကအခုတပည့်တော်သွားဖို့ရှိတာပဲ။သွားဖို့ရှိတော့ဒီမှာယောဂီတွေကကလေးလည်းမဟုတ်ဒီမှာလာတဲ့ရွေချက်ကလည်းတန်တာကိုဆင်းမထင်းမအောင်လာတော့လိုက်ပြီးတော့မိတ်ဆွေတယ်လည်းမလို့အခန်းကူးတယ်လည်းမလို့ကိုလာတဲ့ရွေချက်ကိုအများဆုံးသတိရနေဖို့လိုတာပေါ့။ကိုလာတဲ့ရွေချက်ကကတန်တာကိုဆင်းမထင်းမအောင်တဲ့တရားဓမ္မတွေသိအောင်လို့လာတော့အဲ့တော့ဒီမှာရိတ်တံမှာတော့ရှင်များတို့တွေအခန်းနေပေးပြီးပြီး ရေမိတွေပြည့်စုံတယ်ဆွမ်းတွေချက်ကတ်တယ်အလူဆွမ်းဆွမ်းကန်သွားလို့ပြည့်စုံမပြည့်စုံကြောင်းကနေချက်ကတ်တယ်အဲ့တော့လူရှင်တွေကဆိုရင်လည်းပဲဒီမှာမလားလားလားလားတပြည့်တို့ခုတခြားရေးတန်တဲ့ဆိုင်တပြည့်တို့ကအများကြီးပဲဒီမှာပေါ့လေကောင်းအောင်စီမံပေးတာဘယ်လိုကောင်းအောင်စီမံတာလဲအဲ့တော့ဒီတနစ်ပတ်လုံးဖွင့်နေဆိုတာမလွယ်ပါဘူးမြန်မာပြည်မှာရက်ပိုင်းလေးပဲဖွင့်နေပါဘာကြောင့်လဲစာအုပ်တွေကျွေးဖို့ဆိုတာမလွယ်ဘူးလေစောင်းနေကျိုးမလွယ်တော့ဒီလိုရစ်တံမျိုးမှာဆိုရင်ဘုံတော်မှာရောဝေယောတ္တတွေရှိတယ်ယောဂီတွေရှိတယ်တနည်းတနည်းကိုဘုံတော်ခုလိုယောဂီနေနေတော့မှ လူပေါင်း80 90လောက်ရှိပါတယ်ယောဂီနဲ့တန်ခါနဲ့မြတ်တန်ခါနဲ့60လောက်နဲ့ဒီမှာဝေယဥစ္စာနဲ့ကျောင်းဆရာနဲ့ဆိုဘုန်းတော်90လောက်အများတန်းရှိပါတော့ကုသလမြဲဒီလိုသာဝနေတွေဝပြုဖို့ဆိုတာအတော်တန်မလွယ်ဘူးပေါ့နော်မလွယ်တော့ဒီလိုလဲချိန်ပိုင်းလေးဖွင့်ကြတယ်အဲအမြဲဖွင့်တဲ့ရေးတာတွေမှာဆိုရန်ကုန်တို့တောင်မှနော်ရန်ကုန်တို့ဆိုတာလုံးမနဲ့စီးပွားရေးလည်းအဆင်ပြေပါတယ်အလုံးမတန်နေရာထိုင်ကလေးဖြောင်းမနဲ့ဒီရေးတာတွေတောင်မှယောဂီတွေထမင်းဟင်းဖို့တွင်းရပါတယ်ပေါ့နော်ထမင်းဖို့ဆိုတာရေးတာကြီးတွေနာမည်ကြီးရေးတာကြီးတွေတောင်မှ အလုံးမတန်ပြည့်စုံပါတယ်ဆိုတဲ့ရိတ်တာတွေပေါ့နော်သူတို့ဒါအလူရှင်တွေဆိုလို့ရှိရင်လည်းပဲဘာပဲပြောပြောတလောက်ဆိုလို့ရှိရင်ရက်စိတ်30လောက်မိပါရှိတဲ့ရိတ်တာတွေတောင်ဗမာယောဂီတွေတဲ့ဒီနေ့ကို900တို့900တို့စသည်ပေါ့လေတွင်းရတာပေါ့နော်ခုတော့ဘယ်လိုတွင်းရလဲမသိဘူးပေါ့ရင်များလည်းမရောက်တော့မသိတော့တွင်းတော့တွင်းရဟမ်600 600တွင်းရတာတဲ့နော်အဲ့တော့အဲ့လိုတွင်းရတာတော့မဘုန်းတို့ဒီမှာတရားဒီရိတ်တာလေးမှာဘုန်းကယဟန်နေရောအမျိုးသားမျိုးသမီးဘာမှမတွင်းရအောင်တစ်နှစ်ပတ်လုံးအားထုတ်ခြင်းလဲအားထုတ်တယ်ရှင်မြတ်ရဲ့စေတနာလောက်ဆိုပေါ်သွားပြီပဲလေ ရှင်မြတ်ဒီမှာတစ်နှစ်ပတ်လုံးအထုတ်လဲဘုံဝါဒဉာဏ်သနာပြီလို့လည်းနှင်းမတော့ဘူးဟိုတချို့ရွတ်တာတွေမှာဆိုလို့ရှိရင်ဉာဏ်သနာပြီလည်းပဲဉာဏ်သနာပြီလို့တရားမစစ်တော့ဘူးတဲ့ဒီမှာတော့ရှင်မြတ်ဆိုလို့ရှိရင်ပင်မကံပြီးစစ်ပြတာဒါဆိုရှင်မြတ်ရဲ့စေတနာဘလောက်ပေါ်လွင်သွားတယ်သူမာဇိတာတွေမှာဆိုလို့ရှိရင်ဉာဏ်သနာပြီးရင်တရားမစစ်တော့ဘူးတဲ့သူကရှင်မြတ်တော့ပုံသိအောင်ပေါ့သူကသာလျှောက်ရှင်နေရှင်မြတ်စစ်ပြတာပဲဒီမှာဘယ်နဲ့ဉာဏ်နဲ့နားလာလာရှင်မြတ်တရားလျှောက်ရှင်ရှင်မြတ်တရားစစ်ပြတယ်သွန်သေးတဲ့ဘာမှဘုံကမယူဘူးသူကတနေ့အထုတ်ခြင်းအထုတ်ခြင်း နည်းနည်းအာထုတ်ရအာထုတ်ချင်းဉာဏ်သင်တာပြီလို့လည်းမပြန်သေးရဘူးသူကသာသီကလိုက်တာအာထုတ်လို့ချင်းတစ်နှစ်တစ်သလုံးအာထုတ်အာထုတ်တဲ့ရှင်မြတ်တော့အာထုတ်ခွင့်ပြုတာနော်အဲဒါမျိုးလည်းဘာကြောင့်လဲဆိုတော့တရားတကယ်လူချင်းတဲ့ပုဂ္ဂိုလ်တွေရှင်မြတ်တရားရသခြင်းလို့ပါရှင်မြတ်သားသလိုပဲဒီမှာကတော့ဘယ်သူမှလည်းရှင်မြတ်အလူလည်းမခံဘူးဆောင်းလည်းလူမကောင်ဆုံးလည်းလူမကောင်ဘာအတွက်မှလည်းလူမကောင်ဘယ်မှလည်းဆမ်းဖို့လည်းမချိတ်ဘူးဘာ project လုပ်တာလို့ဆမ်းဖို့လည်းရှင်မြတ်လည်းချိတ်လည်းမထားဘူးဘယ်သူမှလည်းလူလည်းမခံဘူး လူလဲလူရှိလို့ဘာမှမရှိလဲရှင်မြတ်ဒီဘုရားတရားထုတ်တယ်ဆိုတာသိချင်းတရားကိုရှုကြတာဘူးသံမျိုးနဲ့သံမျိုးသာကိုရှုပါပဲအော်တဲ့သူကပြန်တော်ဒီဘုရားဘာပဲပြောပြောလဲသူမြတ်လူရတန်းတာနဲ့ဒီလိုပဲရှုအဲ့တော့လည်းမဆင်းရဲသေးပါဘူးလေတကယ်တော့မှဓမ္မဝေရကတိဓမ္မစာရီတဲ့တရားလွတ်တဲ့ပုဂ္ဂိုလ်များတော့တရားဆောင်ကြောက်တာဆိုအဲ့လောက်ပြောဒီဘုရားပြောတော့မဆင်းရဲသေးပါဘူးအဲ့ဒါကတော့ရှင်မြတ်ပြောပြတယ်အဲ့တော့ဒီဘုရားရွေချက်ကတော့ရန်ကုန်ကဘာကြောင့်ရှင်မြတ်မနေရလဲရန်ကုန်မှာတချို့ကမြေလို့ရှင်လို့ရှင်မြတ်နှစ်ဦးသုံးဦးလောက်ခေါ်ဥပါတယ်ရှင်မြတ်နေခြင်းလို့ဟောလဲမှာရှင်မြတ် မော်ဘီမှာမြေရှိတယ်ရှင်မလက်လက်ခံရင်သူကလှူရမယ်ရှင်မပယ်လိုက်တာပါပဲအဲ့ဒါတယောက်ကလည်းပဲတောင်ကြီးမှာမြေရှိလို့တယောက်ကလည်းတာချီလေးပါမှာမြေရှိလို့တယောက်ကလည်းပဲဘကိုးနာမှာမြေက90လူလူလူရှင်မလူရှင်သာသနာကိစ္စဆောင်ရနေတဲ့ဘုန်းကြီးလှူရှင်လို့ပါဟောထိုင်းနိုင်ငံရောက်တော့လည်းပဲရှင်မထိုင်းမှာနေခြင်းဒီလိုလူရေလှူခြင်းပါတယ်ရိတ်တာလေးရှင်မတော့ပယ်လိုက်တာဘာကြောင့်လဲဆိုတော့ဒီလိုကြီးကြီးကျယ်ကျယ်လည်းမလုပ်ချင်လို့ပါဘူး အေးချမ်းချမ်းလေးပဲဒီမှာနေပြီးတော့ရှင်များလည်းအာထုတ်အာထုတ်ခြင်းတဲ့ပုံကူများအတွက်လည်းပဲရှင်များကတော့ဘာမှစီကံဟိုအာထုတ်တဲ့စီကံမှာပေါ်လို့ကျန်တဲ့လူငွေလေးဘာမှမတတ်မှတ်ဘူးဉာဏ်နဲ့နာပြီးလို့မနာဘူးလို့မတတ်ပါဘူးအာထုတ်ခြင်းတဲ့ပုံကူလေးရှိလို့ဆိုတော့တတလုံးပဲနေခြင်းနေခြင်းအာထုတ်ခြင်းတဲ့ပုံကူလေးလမ်းဖွင့်ပေးနိုင်အောင်တဲ့ရှင်များဒီလိုယူပြီးတော့ကိုယ့်အမှုအေးချမ်းတဲ့နေရာလေးယူရတာပေါ့နော်ရှင်များကြီးလည်းမကြီးကြကြပါဘူးအများကြီးလည်းပြည့်တဲ့ရှိနေသမျှကိုယ်လည်းဒါမဆုံးမနိုင်ဘူးဆိုတော့ကြက်လုပ်တွေများလာကြီးအဲ့တော့ကိုရှိတဲ့ပြည့်တဲ့လေးပေါ့လေအေးချမ်းချမ်းလေးဖြစ်ချင်တာပေါ့ အေးချမ်းဖြစ်နေတာရှင်များကိုယ်တိုင်လည်းပဲသွားပြီးတော့လေယောဂီတွေသွားပြီးတော့သူလာညာလည်းသွားလည်းမကြည့်ဖြစ်ပါဘူးတော့။ပန်ကိုလည်းအားရရတဲ့ရှင်တွေမှာကိုယ့်လုပ်ကိုလုပ်ရတော့ရမလို့ရှင်လည်းခုသွားတော့လည်းပဲဒီမှာလာကြတဲ့ပုံကူများကိုလာတဲ့ရွေချက်ကလည်းတရားလုပ်ဖို့လုပ်တော့အဲ့တော့ရေးတာကတော့ဘာပြောပြတတ်နေသမျှအကုန်လုံးပန်ဖို့ပြီးပြီ။ကြောင့်လို့ကိုယ့်ရဲ့ရွေချက်မပြရအောင်။ဒါနဲ့မပြရအောင်နဲ့ဘယ်နည်းနဲ့အာထုတ်အာထုတ်ခုနလိုလေမြတ်စွာဘုရားနေကြအာထုတ်လို့ရှင်တော့တတိသမารီတွေဖြစ်။သင်္သွားတွေဖြစ်ပြီးတော့ဉာဏ်တွေဖြစ်မယ်ဉာဏ်တွေဖြစ်ပြီးတော့ ဝိပဿနာဉာဏ်တွေဖြစ်နောက်တော့မဲ့ညာဘုံဉာဏ်တွေအထီးတဲ့ရတော့ဒါနိဗ္ဗာန်လားတော့မြတ်စွာဘုရားတော့တခါတော့ဖွင့်ပေးလာတာဟုတ်နော်ဝိပဿနာဉာဏ်တွေပြည့်စုံသွားတဲ့ဒီဘက်နဲ့နိဗ္ဗာန်ဉာဏ်တော့ပွင့်နေတာနိဗ္ဗာန်ဆိုတာကဘာလဲယုံနဲ့နမတွေချုပ်ငင်းတာဟုတ်ချုပ်ငင်းတဲ့နိဗ္ဗာန်တကားကြီးကတော့ဘယ်သူမှပိတ်လို့လည်းမရမြတ်စွာဘုရားကိုယ်တိုင်ပြောတာနိဗ္ဗာန်ဆိုတာပြည့်တယ်လို့လည်းမရှိဘူးတဲ့ရောတယ်လို့လည်းမရှိဘူးတဲ့မြတ်စွာဘုရားသာသနာအမှုရှိပါတယ်မှာဟောတာလေဟောတော့ပင်လေရေတွေမြေမြေရမှာခန္ဓာမိုးတွေရှန်ကြတဲ့အတွက်ပြည့်တယ်ရှန်တာတွေရောတာတွေရှိမှာနိဗ္ဗာန်ဆိုတာကတော့ ပြည့်တယ်လို့လည်းမရှိဘူးတဲ့ရော့တယ်လို့လည်းမရှိဘူးဘာကြောင့်လဲဆိုတော့နိဗ္ဗာန်ဆိုတာကလူတယောက်တရားတော်ကကြာယုံနဲ့ဓမ္မတွေချုပ်ငင်းဆိုတာဒါနိဗ္ဗာန်ခေါ်တာကိုနိဗ္ဗာန်ကနိရောဓဆိုတာယုံနဲ့ဓမ္မတွေချုပ်ငင်းတာသို့မဟုတ်ကိလေသာလောဘဒေါသမောဟတွေချုပ်ငင်းသွားတဲ့ခိုက်တန်လို့နိဗ္ဗာန်ခေါ်တာကိုအဲ့တော့နိဗ္ဗာန်ဆိုတာကခုခေတ်မှာမရတော့ဘူးလို့ပဲပြောမယ်ဆိုရင်လည်းအဲ့ပုဂ္ဂိုလ်ကနိဗ္ဗာန်သဘောတရားနဲ့မြတ်စွာဘုရားတရားတော်သဘောမသိလို့ပါပဲနော်ခုခေတ်မှာနိဗ္ဗာန်ကိုမရနိုင်ဘူးလို့ပြောရင်နိဗ္ဗာန်ဆိုတာကဘုန်းကြီးယောဂီတွေတိတိတမာတိအားကောင်းလို့ ဝိပဿနာဉာဏ်တွေဖြစ်သွားလို့ပြည့်စုံသွားလို့ရှိရင်တတ္တဝိရိယသတိသမารိပညာတွေအားကောင်းသွားရုံနဲ့ဓမ္မတွေချုပ်ငင်းတော့ဒါနိဗ္ဗာန်ခေါ်တာပါအဲ့ဒါရုံနဲ့ချုပ်ငင်းတာလည်းပဲဒီဘုန်းတော်ပါဠိစာပေမှာပြထားတာကဘယ်ချိန်တွေမှာလဲထိုင်နေချုပ်ငင်းနေတာထသွားနေချုပ်ငင်းနေတာသင်္ညာချောင်းနေချုပ်ငင်းနေတာညနေလဲချုပ်ငင်းနေတာစားရင်လဲချုပ်ငင်းနေတာနော်သမင်းချက်နေလဲချုပ်ငင်းနေတာရေချိုးရင်တဲ့ဒီဝိပဿနာဉာဏ်တွေဖြစ်သွားလို့ရှိရင်ဒီနိဗ္ဗာန်ကိုမပြုနိဗ္ဗာန်ကိုမမောမပြုနိုင်တဲ့နေရာလို့မရှိဘူးလို့သူစာပေမှာပြောတာဟုတ် ကဲမိမိဝိပဿနာဉာဏ်တွေအားကောင်းသွားလို့ရှိရင်မိမိကလည်းတတ္တတရားထပ်တန်လို့ဆက်အားထုတ်နေရင်တဲ့နိဗ္ဗာန်ကိုမျက်မှောက်မပြုနိုင်တဲ့နေရာလို့မရှိဘူးတဲ့ထိုင်ရင်လည်းချုပ်ငင်းတယ်ထိုင်ရင်လည်းချုပ်ငင်းတယ်သိညာသွားရင်လည်းချုပ်ငင်းတယ်နော်ချဲရင်သမင်းသားရင်တဲ့အကုန်လုံးတကယ်စီးလဲရေချိုးရင်အကုန်လုံးအတိုင်းဒီအိရာဘုဒ္ဓမှာနိဗ္ဗာန်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာရောက်မလို့ဘုန်းတော်ယောဂီမှာဘာပြောပြတတ္တတရားအပြည့်နဲ့တဲ့မိမိတို့လာရဲ့ရွေချက်ကိုအမြဲတမ်းသိတဲ့မှာဥဒိတ်ပန်ဆင်ပြီးတော့ဗောနော်ရှင်များတို့တော့သွားရှိပြန်လာလို့ရှင်တော့တရားတွေသိပြီတရားတွေဟောပြီလုံးမှာဗောလေ ခုကတော့9ရက်ပေါ့နော်9ရက်ကလည်းရှင်မရကလည်းအိမ်မှာ9ရက်တွင်းလေးမှာပဲပကံသွားပြီးတော့တရားတော်ပွဲပြင်လို့အဲ့ရနေပဲသွားတော့မှာလေနိုဝင်ဘာ7ရက်နေ့ညတဲ့ပကံခြေသူကုံပြားဝဲတော့တရားကိုတညလောက်ပြင်တော့အဲ့ရနေသွားဖို့ပေါ့လေအဲ့တော့14ရက်နေ့လောက်တော့ဒီကိုပြန်ရောက်လာမှာဆိုတော့အဲ့တော့14ရက်နေ့ပြီးတော့ပြန်လာလာတဲ့ဒေသမှာနေ့နေ့တော့ရှင်မရဘီယန်နဲ့ဆက်ထုတ်ဖို့ရှိတော့အဲ့ရပြန်လာလဲနှစ်ပတ်လောက်ပြင်ရမှာပေါ့လေအဲ့တော့လာရယူချက်ကလည်းရှင်မရတို့အာလုံးတရားထုတ်ဖို့လာတော့အရှင်တပည့်တော်လည်းပဲတရားကြီးလည်းဟောပြီးပြီးတရားလည်းစစ်ပြီးပြီး နောက်တစ်ခါတော့ကိုယ့်အကူအထုတ်ဖို့လိုတာတဲ့ကိုလန့်ကိုလျှောက်ပြီးတော့ကိုပန်းနဲ့မရောက်မချင်းတဲ့လေးနဲ့နဲ့ပေါ့လေကိုပန်းနဲ့ရောက်အောင်လျှောက်လန့်နေကြပါစေလို့တိုက်တွန်းမှဒီမှာပဲတရားနေကုန်ချုပ်ပါတယ်ဤသို့ပြုရာမြတ်ဘုရားကြောင့်ချမ်းသာ 小米。